ခောသောပိခောဤသောတာထောဒုံလဘောလောကသမေယရိတံဗုဒ္ဓောတိခောသောပိခောဤသောတာထောဒုံလဘောလောကသမေယရိတံဓမ္မောတိခောသောပိခောဤသောတာထောတံဃောတိဒုံလဘောလောကသမေယရိတံတံဃောတိယရိတယောယံဗုဒ္ဓောတိတတ္တောအကျင့်ဖျားဟုသောအတန်ဒီ၎င်း ယရိဒာယောယန္တမောတိတာတောခြင်းတရားဟုသောအတန်တိ၎င်းယရိဒာယောယံသံဃောတိတာတောအကျင့်တန်ငါဆိုတဲ့အတန်တိ၎င်းအတ္တိရှိဧသောဗုဒ္ဓဓမ္မောသံဃောတိတာတောထိုဘုရားတရားဆိုတဲ့အတန်တိထိုဘုရားတရားသံဃာဆိုတဲ့အတန်တိလောကသမိလူရွာနတ်ရဒေါကရ၌ ဒုံလဘောကြာနာဖို့ရာအလွန်ရာခဲလှပါပေ၏ဤသို့ရှုလဝပါဠိလာရှိသည်နှင့်လျော်ညီစွာဈာနာယကဲ့သို့ဘုရားတရားသံဃာယရဏမြတ်သုံးပါးတို့ကိုယနေ့လောက်ချီမောရှိခောပူဇော်ဖူးမြော်မှန်လျှော့ကြောကြရတဲ့ပနာမကုသိုလ်ကံစေတနာ ဥပဝင်းတော်အုံကျင်မိသားစု9ရက်ွယ်လိုက်မြို့နယ်က6000ကျပ်တို့ပြင်မယာမှုရှိတန်ဃာတော်တရားနဲ့ပျော်ရွှင်တရားကြောသည့်ယောဂီသူတော်ကျင်များနဲ့လှုပ်အားပေတို့အားနာနဲ့အာယုံစွမ်းတို့ဖြင့်ဆက်ကလှူဒါန်းခြင်းဥလားရွှေတော်ခင်ရှင်မိသားစု900ခွက်လှိုင်မြို့နယ်ကတသိန်း2000ကျပ်တို့ပြင်ပြာမှုရှိတန်ဃာတော် တရားနဲ့ပြောခြင်းတရားကြောသည့်ယောဂီသူတော်ချင်းများနှင့်လှုပ်အားပေတို့အားနေစွမ်းပေါ်ခြင်းချိုးကျင်ဩဇာပြပြတို့ဖြင့်ဆက်ကလူတန်းရဲ့ကိုအောင်စိုးလွယ်မမို့မို့သာမိသားစု900ွယ်လိုက်မြို့နယ်က2000ကျတို့ဖြင့်မရမှုရှိတန်ငါတော်တရားနဲ့ပြောခြင်းတရားကြောသည့်ယောဂီသူတော်ချင်းများနှင့်လှုပ်အားပေတို့အား ညနေချိုရီတို့ဖြင့်တိုက်ကြွေလူတန်ရင်ဒါနကုသိုလ်ကံစေတနာယခုနှစ်ငါဖာကြာတဆက်တဥသော လူရှင်များတို့ကမိမိတို့နှစ်တရာနဝကမသိန်တော်မင်္ဂလာရမ်းမာရေးရေးမိဝေယဝိစ္စစာရှိတိတို့ဖြင့်လူတန်ရင်ဒါနကုသိုလ်ကံစေတနာသောတိထေနယတတိလကုသိုလ်ကံစေတနာ နေစဉ်အချက်တတလည်းဖြင့်ချက်ပြုတ်ကြွေမွေတန်ရှိတို့နဲ့လှူအပ်ပေးရတဲ့ဝိယဝိသသီလကုသိုလ်ကံစေတနာဟောကြားသောတရားကိုနာယူခြင်းဓမ္မသဝနာကုသိုလ်တရားဝယ်ပြည့်စုံသည့်အခါလက်တွေ့ရှုပွားအထောက်ကြရမယ်ဘာဝနာမယပုံညကရိယာကောင်းမှုစေရနာတို့ကြောင့် မိမိတို့မြို့ရွာသာသနာကိုကြောင်းကြတော်မူကြသည်သံဃာတော်ဘောင်ရှင်ကောင်းတို့နှင့်သာသနာနွယ်ဝင်သီလရှင်မြတ်မြို့နေသူအပေါင်းရွာနေသူအပေါင်းအိမ်နေသူအပေါင်းမြေမောက်တရားနာသူတော်ကောင်းတို့၏ကိုတွင်ကိုဘနထာနာတို့၌မကောင်းသောဘေးနှိဋ္ဌယံကျွဲ့ အန္တရခါသိမ့်ကင်းလွတ်ငြိယဝေကွာကြ၍အသက်ရှိအနာကင်းကျမ်းမာချမ်းသာခြင်းစားရှိသောအိဋ္ဌမင်္ဂလာ ကောင်းကျိုးဖြာပြာနှင့်မေဖို့နိဗ္ဗာန်ကိုလင်းမြန်စွာဆိုင်ရောက်မျက်မှောက်ပြုလွယ်နိုင်ကြပါစေရှင်မယရှင်မယဤတော်များသည်ဤတော်များ ဗုဒ္ဓမြတ်ဖယပညာထာတိသုံးမတရဏဂုံမေတ္တာခြုံသည်ရှစ်ဆုံးသောသီလကိုမိမိတို့ရည်ရွယ်သည့်ချိန်အတွင်း၌ခံယူခြင်းသုံးသောက်တည်ပါ၏ရှင်ဖျား အပမဒေနသံပါတိထယနေ့သာသနာတော်2552ခုကောဇာတက္ကရီ1369ခုခရစ်နှစ်2009ခုဥဒုဝတ္တနာမူလရာတိတောသလင်းလဇံ2ရက်နေ့ညမဟာရန်ကုန်တိုင်းလှမြို့နယ်9ရပ်ကွက် ကမာယုဗုဒ္ဓနောက်ကျောဘက်ဓမ္မရကိတဖြူမာတိသာသနာရိပ်သာ၌ရှစ်ကြိမ်မြောက်မူလရာတိမဟာဇီဝိပတနာ15ရက်စက္ခန်းသာဝေအာယုစွာလူရှင်ဥပဝင်တော်ဟုခြင်းမိသားစုလှမျိုးနဲ့9ရက်ကွက်6000ကျဥလားရွှေတော်ကင်းရှစ်မိသားစု900ကွယ်လိုက်မြို့နယ်နေစွမ်းအတွက်3သိန်း1000ကျပ် ကိုအောင်စိုးလွင်မမမိုးသာမိသားစု900ကျွယ်လိုင်းမြို့နယ်ချိုကြီးအတွက်2000ကျပ်နဲ့တိန်တော်နဝကမ္မမိရေဝေယဝိဆလေးဓာတ်ကြောင်းဆောင်တို့အတွက်တထနှစ်ဦးသောလူရှင်တို့၏ကုသိုလ်မင်္ဂလာ၌ဟောကြားအပ်သည့်သုတ္တန္တပိဋကခောရကနိကေဓမ္မပရပါဠိတော်ထေရီကာထာပါဠိတော် အဗရံပါဠိတော်တို့၌လာရှိသည့်ကုဏ္ဏဘာထာကုဏ္ဏလှကေတာဝတ္ထုဓမ္မဒေသနာအဲ့ဒီတရားတော်ကိုယောဂီတို့မှတ်သားလွယ်အောင်တရားတစ်ပုဒ်လုံးရဲ့ဆိုလိုချက်ခြုံငုံ၍မလွမ်းပေမဲ့မမေ့ပါ တရားတော်မလွမ်းပေမဲ့မမေ့ပါတဲ့ ဘာတရားလဲမနောတိနဲ့မမေ့ပါတရားတော်ပါဗျာအဲ့ဒီတရားတော်ရှေးဦးမိဘပေးတဲ့နာမည်ကဗဒ္ဒာနောက်သမိုင်းမေးတာဝန်အရာသူ့ရဲ့ဘဝအတွေ့နဲ့ဆိုပြီးတော့ကုဏ္ဏလကေတာသို့မဟုတ်ကုဏ္ဏလကေတိလို့နာမည်ရှိခဲ့ပါထိုအရှင်မထေရီဟာ ဘုန်းကြီးတို့ဘုရားရဲ့မေတော်ကြီးမဟာမာယာဘုရားရဲ့အမိထွေးမိတွေတော်ဂေါတမီဝိသာခပတာဇာရီစတဲ့နာမည်ကျော်ထေရီမာကြီးတို့နဲ့ဘဝလက်တွဲပြီးတော့အောင်ပွဲခံခဲ့တဲ့ထေရီမယဟနာကြီးတပါးဖြစ်ပါတယ်။ဒါကြောင့်သူကြောင့်ဒီကောင်းဝေယျာ ဘုန်းကြီးတို့ဟောဆိုနာယူပြီးတော့တရားပွားကြရမှဖြစ်တယ်အဲ့တော့အထုပ္ပသယုဇတ်တွေကိုခြုံငုံကြည့်ရင်ဘဝဆိုတာဖြောင်းမြူးตายရတဲ့ပုဂ္ဂိုလ်ရဲ့လို့မရှိသလောက်ရှားပါတယ်အကွေအကောင်အရှင်အတဲအနှိမ်အမြင့်ငိုရီပျော်ပြုံးဆိုပြီးတော့ဘဝဟာမိသူမဆို ဒီလိုပဲရှောက်လှမ်းခဲ့ရတယ်။ဒါကြောင့်မိမိဘဝအစဉ်နှိမ့်တော့လဲအာမငယ်ဖို့ဒီဘဝအစဉ်နှိမ့်မိမဲ့ဘဝများစွာကအစဉ်မြင့်တတိတကြွယ်ပယင်အေးမိဘဟစသည် အလီလီဖြစ်ခဲ့ကြုံခဲ့ရအဲ့တော့အဲ့ဒီဘဝတွေကိုအလုံးခြုံငုံပြီးတော့တို့ရဲ့အတွေ့အကြုံတွေကို သင်ခန်းစာယူလို့ ပူခြင်းနာခြင်းသိခြင်းဆိုတဲ့တန်တရာကိုဆင်းရဲမှထွက်မြောက်တဲ့နိဗ္ဗာန်ကိုဝိပဿနာနဲ့လှမ်းနိုင်ရဖို့ဒါကောက်ချက်ပါပဲအဲ့တော့ကတဲ့အရှင်အတက်အနိုင်အမြင့်အကွေအဝိုက်ဒါဆိုတာကတော့မြည်သူမဆိုရှိကြတာဖြစ်ကြတာကြီးပါပဲအဲ့ဒါ၄မှားယွင်းတာချွတ်ချော်တာ တိမ့်သွားတာတွေကိုမိမိကသင်္ကန်းစာယူပြီးတော့ချောင်းမြူမှန်ကန်စွာဘဝရည်စံကိုတတိပဋ္ဌာန်ရွက်လွင့်၍ဝရိယထိုးဝါနဲ့နိဗ္ဗာန်တိုင်အရောက်သွားကြဖို့ပါပဲယနေ့ဟောမဲ့ကုဏလကေတိခြေဒီတွင်လမိမမြဟာဘုရားရဲ့မေတော်ကြီးမဟာမာယာဒေဝီမိရွေတော်ဂေါတမီကျောင်းမာကြီးဝိတာကအလွမ်းသမလိပတာစာရာတို့နဲ့ ဘဝတွေကိုအစဉ်အတက်အကွေ့အကောက်နေအပြင်ဖြတ်သန်းပြီးတော့ပါရမီတွေရှာခဲ့တဲ့ပုဂ္ဂိုလ်မြတ်တပါးဆိုတာကို စူးစူးချုပ်မှတ်ထားလို့သာသမပိစေကာဒါနတပတ္တသံဟိတာဧကံဂါရပရံသေယောယံသိတဝဥပသမနတိဣဒံသတ္ထစေတဝနေဝိဟရံတော့ ဂုဏလကေသိအာရဘကထေတိသာသမပိစေကာတာတိမန္တမဒေသနာသာသမပိစေကာတာဆဖြာတိဤမလွမ်းပေမဲ့မမေ့ပါဆိုတဲ့တရားဒေသနာတော်ကိုသာထာသုံးလောကထောထား လူနာပြမသတ္တဝါတို့ဤနောက်ဦးမမိတူရီဆရာဖြစ်တော်မူသောဘုရားကိုယ်တော်မြတ်သည်ဒါကတော့တတ္ထာရိဝမနုဿာနံဆိုတဲ့ဂုဏ်တော်ကြီးကိုတတ္ထာတပုတ်ထဲနဲ့အချင်းချုံလိုက်တာဒေဝဆိုတာကနတ်နဲ့ပြမမနုဿာဆိုတာကလူအဲ့တော့လူနာပြမတတ္တဝါအလုံးတို့ဤနှစ်ဦးမမိတူရီဆရာ အဲ့ဒါတော့အောင်ငင်း၈ပါးကိုအာယုယူကြည့်လိုက်ပေါ့မဟာရာယခံကဇံဇောရံစိတ်သမနိသသစ္စကံနာကံဗကံဇိနောဇိနီဟောတုမေဇယမင်္ဂလာနဲ့မာရမန္နမင်းကြီးနတ်ပြည်6ထပ်မှာအထက်ဆုံးအထက်မှာနေတဲ့မန္နမင်းယက္ခအာလဝကဘလူး မာရယကကဇံနာလာဂိရိရှင်ဇိဉ္စမာနိစမကြီးပင်ကမွေးခဲ့တာမန်လူတွေလိုအမိဝံကောင်ကိမ့်အောင်ခြင်းမပြုပဲမကြီးပင်မှာတန်နေတည်ပြီးတော့မွေးဖွားလို့သူ့ကိုစိဉ္စမာနဝိကာလူတွေကတော့စိဉ္စမာနစိဉ္စမာနလို့တွဲသုံးရပုတ်အပြည့်ဆုံးကတော့စိဉ္စမာနဝိကာစိဉ္စကမကြီးပင် မာနဝိကာကမိမ့်မပြူမိမ့်မိမ့်ကလေးပေါ့မကြီးပင်ကမွေးတဲ့မိန်းကလေးတဲ့ဒါကြောင့်စိန်စမာနဝိကာကဇံမာရယက္ခကဇံသောရစိန်စမနင်းစသစ္စကံသစ္စကပရပိုက်တိနာဂံနဲ့နာလာဂိရိရှင်ပကံဟိုးမိုးဘောကမြမာကြီးနာဂံပကံစီနောစီနေဟောတုမေဇယမင်္ဂလာလို့ အဲ့ဒီမှာလူရောနတ်ရောမြမာရောတရိษံငါးကလွန်ဂုံမယက္ခတို့တွင်ဗုဒ္ဓမြတ်စွာသည်နှစ်ဦးမမိတဦးရီသောဆရာဘုံတော်ကိုပါတဲ့မှာတော့တထာဒီဝမနုဿာနာ ပါတယ်လေအေးအဲ့ဒါကိုအင်္ဂလိပ်ဘာသာနဲ့ပြောရင် the buddha great teacher of man in god the buddha ဒီဗျာဟာ ဂရိတ်တီချာအကြီးမားဆုံးသော ပြိုင်ဘက်မရှိတဲ့အတုမဲ့ဆရာလို့ဒါကြောင့် the Buddha great teacher of man in god of ကဒီနေရာအတွက်ပေါ့ man လူ god ဆိုတာကတော့နတ်ပြမအဲ့တော့လူနာပြမတ attva တို့ရဲ့နှစ်ဦးမမီတဦးတည်းသောဆရာဖရာဒီကုံတော်ကိုကြည်လိုက်ခြင်းဖြင့်ဗုဒ္ဓရဲ့စွမ်းရည်တတ္တိတွေဟာအများကြီးပဲ လေးစားထိုက်တယ်ဥညို့ထိုက်တယ်ဂုံပြူထိုက်တယ်ယူသေးထိုက်တယ်မှန်ရလားအေးအဲဒါကြောင့်သာထာလူနာမြမသတ္တဝါတို့ဤနဥမမိတူရိဆရာဖြစ်တော်မူသောဘုရားကိုရောမြတ်သည်ဇေတဝနေကောသလတဝင်အပတဝတိမြို့၏နောက်တောင်ရှိအနောက်တောင်ရ၌ရှိသောဇေရဝံခောရွှေကျောင်းတော်၌ ဝိဟရံတော်ဒိဗဝိဟာရဗျမဝိဟာရဣရိယပထဝိဟာရအရိယဝိဟာရဤလေးဝါတို့ဖြင့်မြတ်တာရှင်ပြောတရင်သုံးစာနေတော်မူခြင်းကုဏ္ဏထဂေတိနာမဘိက္ခုနေကုဏ္ဏထဂေတိမြည်ရသောဘိက္ခုနီယဟနထေရီမာကြီးကိုအာရဘာယိယတမအကြောင်းပြု၍ အာရဘာနောင်ယခုလူများ အတူယူခြင်းစေသားရဲ့လို့ကထေတိဒေသနာကမုံဖွေအာလုတ်ဖြင့်ထုံနှုတ်မသွေဟောကြားတော်မူခဲ့ပါ၏တတိမိရကသုံးမုံမှာသုတ်တန်တဲ့အဘိဓမ္မာ

မိုင်မောင်300ကျော်ဝေးတဲ့ရာဇဂျူက အခြေချခဲ့တယ်တဏိဏိဒံစခဲ့တယ်ပေါ့ဒါကြောင့်ကုဏ္ဏလကေတာရဲ့လို့ကုဏ္ဏလကေတိရဲ့လို့နောက်မှသမိုင်းပေးနာမည်သူ့ရဲ့နာမည်ရင်းကတော့ဗဒ္ဓါတဲ့သူ့ရဲ့နာမည်ရင်းကဘယ်သူလဲဘာကုံတောင်းကဓာတွင်နှလုံးစင်ရေးချနဲ့ဗဒ္ဓါ ဘဒ္ဒဆိုတာကောင်းတော်ဆိုတဲ့အ내ဘိတ်ဟောပါဒါကြောင့်သူ့ကိုမကောင်းကြွယ်လို့နာမည်ခွင်လည်းရသဘောဒါအဲ့ဒီရာဇီယမှာရှိဘဝဘဝကပါရမီစုဓုယူခဲ့တဲ့ကောင်းမှုကစေရနာတို့နဲ့ပြည်စည်းဥစ္စာချမ်းသာကြွယ်ဝတဲ့အထက်တန်းအမျိုးမှသူဖြစ်လာတယ်တဲ့ သူ့ကိုမွေးဖွားလာတော့ခန္ဓာကိုယ်အင်္ဂါခြေလက်မျက်စိနာနာလှပကြောရှင်းကောင်းခြင်းဖြာဖြာပြည့်စုံလို့သူ့ကိုမေဘတ်တာလို့မိဘများက နာမည်ပေးကြတယ်။အဲဒီမေဘတ်တာနဲ့အတူတနေ့တစ်ချိန်တနာဤတစ်စက္ကန့်နဲ့ပဲထိုရာတယုံမြို့မှာတတ္ထုကလို့ဆိုတဲ့ ပရောဟိတ်ကြီးမှလည်းပဲသားတယောက်မွေးဖွားတယ်အဲ့ဒီသူသားမွေးဖွားတဲ့နေ့မှာရာဇဂျိုတစ်မျိုးလွန်းရှိခဲ့တဲ့နာယောပါပြည်အလုံးလက်နဲ့တွေဟာ ဝင်းပြောင်းတောက်ပပြီးတော့နေကြတယ်အဲ့ဒီတော့ဖာခင်ဖြစ်တဲ့ပရောဟိတ်ပုံနာကြီးကဘယင်မင်းမြတ်ထာမှာတို့စာပေကတော့ ယေရှုရှင်မင်းခွန်းဆရာတော်ဘုရားကြီးများကတော့အဇာတသမင်းလက်ထက်လို့ဒီလိုညွှန်းပါတယ်။ရာဇယုပိအရတ္တအဇာတသမင်းလက်ထက်ပရောဟိတ်ဘုံနာကြီးကဇာတသမင်းထံမှာသွားရောက်ပြီးတော့ခါသားမှန်လားပါမင်းတရားကောင်းမွန်စွာအိတ်ဆက်ရပါရလားဟာပရောဟိတ်ကြီးညကကောင်းကောင်းမအိတ်ရဘူးဘာပြုလို့လဲဖေရ။ နန်းတွင်းမှာရှိတဲ့လက်နက်တွေဟာအယောင်တစ်ဖြတ်ဖြတ်နဲ့ဆိုပြီးတော့ဖြစ်ကြလို့စိုးရင်ကြီးစွာကြောက်လန့်ခြင်းကြီးစွာအိမ်မပြောပါဘူးပရောဟိတ်ကြီးရဲ့မလားပါမင်းတရားအဲ့ဒါတခြားမဟုတ်ပါဘူးဖရာကျွန်တော်မျိုးကြီးအိမ်မှာစောရ နခနဲ့ရှင်ပြီးတော့သားတယောက်မွေးဖွားလာပါတယ်အဲ့ဒီသားဟာရာဇီယိုတစ်မျိုးလုံးအတွက်ဒုက္ခပေးမဲ့ ပုဂ္ဂိုလ်ဖြစ်ပါတယ်မင်းတရားမင်းတရားကြီးအတွက်တင်တော့မဟုတ်ဘူးတမျိုးလုံးအတွက်ဒုက္ခပေးမဲ့ခိုးသားဖြစ်လာမယ်သောတာနက္ခနဲ့ရှင်လို့ဒါကြောင့်သူကိုတတ္ထုကပါတယ်လေတတ္ထုကဆိုတာခိုးသူခိုးသားဒီလိုနဲ့အိဗယ်ရပါတယ်ဘုရင်မင်းကြီးကအကယ်၍အလိုတော်မရှိပါလဲ အဲ့ဒီသဘင်မင်းကြီးလက်ထက်အပ်ပါမကြိုက်သလိုစီမံအမိန့်ချတော်မူပါဧကွယ်ငါတယောက်တည်းမဟုတ်တဲ့အတွက်တာကြောင့်ပရောဟိတ်ဆိုတော့ပညာရှိအမတ်ကြီးလည်းဖြစ်လို့ထောက်ထားပြီးတော့ဘင်းမင်းတရားကကောင်းမွန်စွာသာကြွေးမေးပါလေလို့ခိုင်းလိုက်အဲ့ဒါလို့ခိုင်းလိုက်တော့ဒီကလေးကတော်တော်လေးပြေးသွားနိုင်တဲ့အရွယ်ကစဟိုအိန္ဒိယကဥစ္စာပစ္စည်းတွေခိုး အိမ်မှာယူထားဖခင်ကြီးကလည်းပညာရှိအထက်တန်းစားပရောဟိတ်ဟဲ့သားသူများပစ္စည်းမခိုးမယူမဝက်ကောင်းဘူးပရမတုံးကတော့ငငယ်ရွယ်ရွယ်ဆိုတော့ရိုက်နဲ့ဆိုးငေါပြီးတော့ဆုံးမခဲ့ဒါပေမဲ့လို့ဇာတိကပါလာတော့ဘယ်လိုမှဆုံးမလို့မရဘူးတလုံးတလုံးနဲ့တဖြည်းဖြည်းကြီးထွားလာလိုက်တာ 16နှစ်19နှစ်စသည်အရွယ်ရောက်အဲ့ဒီအရွယ်ရောက်တဲ့အခါကျတော့ဖခင်ကဘယ်လိုမှဆုံးမမရသဖြင့်အဝတ်နဲ့တစုံပေါ့ပြီးတော့မှဖောက်ထွင်းမှုကရိယာကျိုးလေကားလေပေးပြီးတော့ gain မင်းအိမ်မှာမနေနဲ့တော့ငါကဘင်းအမှုရန်ဖြစ်နေတယ်ငါအိမ်ကဒီလိုခိုးသားဓမြတွေရှိနေတယ်ပဲအတွက်ငါတို့ဆွေး90မျိုး90အထိ မင်းပေးမင်းတန်ကြရောက်နိုင်တယ်မင်းသွားပြီတော့လို့ဆိုပြီးတော့အခုခေတ်လို့ဆိုရင်တော့အမွေပြတ်ကြော်ညာပေါ့အိမ်ကနေထုတ်လိုက်အဲ့လိုအိမ်ကနေထုတ်လိုက်တဲ့အခါကျတော့ခုနကဗဒ္ဒာဆိုတဲ့အမျိုးသမီးလေးကလည်းသူနဲ့တစ်ချိန်နဲ့တစ်ဆက်ကနဲ့မွေးလာတော့သူလည်းပဲ16နှစ်19နှစ်အရွယ်ရောက်ခဲ့ပြီပေါ့ဒါနဲ့ပြင်မင်းတရားက ရှင်တော်နဲ့တို့ပြီးတော့မြို့မှာလက်လက်ကြည့်ရှုတဲ့အခါမှာဟိုအိမ်လက်အပေါက်နဲ့ဒီအိမ်လက်အပေါက်နဲ့အကုန်လုံးအပေါက်တွေကြီးတွေ့ရတော့ဟဲ့မောင်မင်းများဘယ်နဲ့ဟာလဲဟဲ့မြို့တော်ကအိမ်တွေတိုက်တွေဟာအကုန်လုံးအပေါက်တွေနဲ့ကြီးပါလားဘာဖြစ်ကြတာလဲမှန်လားပါမင်းတရားတတ္ထုကဆိုတဲ့ခိုးသားကြီးဒီမှာတောင်းကြံပြီးတော့တွေးသမျှ မြင်သမျှဥစ္စာရှိတဲ့ပုဂ္ဂိုလ်တို့ရဲ့အိမ်တိုက်မှန်သမျှသူ့ရဲ့လက်ချက်နဲ့ဖောက်ထွင်းခိုးယူလို့အပေါက်တွေဖြစ်ရပါတယ်မင်းတရားဟဲ့မြို့တော်ဝန်လားသာမြင်ရလားအိမ်တွေတိုက်တွေအပေါက်တွေနဲ့မင်းမဖမ်းဘူးလားမှန်လားပါသူကလည်းပဲအစွမ်းတတ္တိလို့ဆိုရမယ်မင်းတရားခိုးတော့ခိုးတဲ့နဲ့လက်စုပ်လက်ကင်ဖမ်းမိဖို့ရအင်မတန်မှကောင်းခြေရပြောက်သဘောမျိုးဖြစ်နေလို့ကျွန်တော်တို့ဖမ်းရခက်နေပါ ဩမင်းကငါလာကရိခါတွေပေးထားတာဒီကနေ့မင်းတတုကခိုးသူကိုရအောင်ဖမ်းရင်ဖမ်းမဖမ်းရင်မင်းအကြီးအကျယ်မင်းတန်သိမ့်လိုက်မယ်မှတ်ထားကောင်းပါပြီမင်းတရားအဲ့ဒါနဲ့ပြိဿရေတမျိုးလုံးရှိခဲ့တဲ့ရှင်းမှုတန်းရဲမှုတန်းနေပေါ့အကုန်လုံးကင်းပုံဝတ်ပြီးတော့မှဖောက်မဲ့တင်တဲ့အိမ်အထူးအပြင်ကင်းအထက်ထပ်ချပြီးတော့ဖမ်းတော့ဟော တတုကခိုးသားမိရောခိုးတော့ခိုးရီနဲ့မိတော့ဘယ်လိုမှရှောင်လွဲတိမ့်ချော်လို့မရသဖြင့်ဘယင်ထံပြတဲ့အခါမှာကိုင်းအမှုသွားကတော့တမျိုးလုံးအိမ်အပေါက်တွေထင်ရှားနေလို့မျိုးပြင်ထုတ်ဓာကုတ်သတ်စေဆိုပြီးတော့သေမိတ်ချလိုက်အဲဒီလိုသေမိတ်ချတဲ့အခါကျတော့မှမျိုးတော်ဝန်ကသူတတုကခိုးသားကို အင်ကြီးချွတ်လက်ပြန်ညို့တုတ်ပြီးတော့မှလူမြင်နဲ့လမ်းဆုံးလမ်းကွလမ်းလေးမတွေဆွဲပြီးတော့မင်းသူများပြည်စည်းခိုးအောင်ကွအောင်ဘုံဗါလည်းပဲကျိန်းနာတထောင်တထောင်နဲ့ရိုက်အာမလီကြောက်ပါပြီဗျအာမလီကြောက်ပါပြီဗျအဲဒါလိုလမ်းဆုံးလမ်းကွလမ်းလေးမတွေဆွဲငင်ခေါ်ယူပြီးတော့သွားတဲ့အခါမှာခொနကတထေသမီးမေဘထာကလည်းပဲ သူ့ရဲ့တဲ့ခြေနှစ်ခါနဲ့လေသာပြတင်းဖွင့်ကြည့်လိုက်တော့တတုကခိုးသူကိုလှမ်းမြင်သူ့ဩသံကြားတော့ဟိုအတိတ်ဘဝဘဝကသူတို့ဒီလင်မယားဖြစ်ခဲ့ဘူးတန်တရားဆိုတာဒီအတိုင်းပဲဒါကြောင့်မြတ်စွာဘုရားကနာမတကောယဘိကဝေသံသာရော နာမတဗုဒ္ဓပုဗ္ဗောနပိတဗုဗ္ဗပုဗ္ဗောနအယကအယိကဗုဒ္ဓပုဗ္ဗော ခြေသားတို့တန်တရားသည်အမတရှိလျာထွေပြသဖြင့်တဦးနဲ့တဦးတယောက်နဲ့တယောက်အတိုင်အဖောက်အပြန်လန်ဆိုတာလို့အမေအဖေရဲ့ဦးကြီးဦးလေးပါကြီးပါတွေကြီးကြီးလေးတွေကြီးတွေလေးအကူအမနှမညီငယ်လင်းရမယားမတော်ခဲ့ဘူးတဲ့ပုဂ္ဂိုလ်ရဲ့လို့မရှိဘူးတဲ့ဟောတန်တရားကအင်မတန်မှရှိလျာထွေပြတယ်တို့ရန်ကုန်အနေကြတဲ့ပုဂ္ဂိုလ်တွေဟာ အခြေအနေနဲ့အခါအားလျော်စွာဟူရက်ွက်ဒီရက်ွက်ပြောင်းရွှေ့တော့အာအတွေ့အကြုံလူတွေများသလိုပတ်အခုလည်းပဲဘဝတန်တရားဆိုတာကဘဝဆိုတာစက်ကူလေးလှန်နာကနောက်ကြတယ်သေဆိုလူဟာသူ ဖြစ်เสียရှိတာဖြစ်ပြီးပြီဒါကြောင့်နဗင်္ဂနဲ့နောက်ဘဝဘယ်ဟာကမြန်မလဲ နောက်ဘဝကများနေနောက်ဘဝအခုသေးရင်လက်ပြောက်တိတာနောက်ကြသေးတယ်ကုသိုလ်ကနဲ့ထွင်ကောင်းတဲ့ဘဝအကုသိုလ်ကနဲ့ထွင်ရင်အဲမကောင်းတဲ့ဘဝရောက်သွားပြီနတ်ပြန်ငါကခုမှ၈နာရီရှိသေးတယ်ဘုန်းနိုင်ခြံနိုင်ကျမနဲ့အာယုံပြင်းလင်းမှနတ်ပြန်ငါရောက်နောက်ဘဝကတော့အခုသေးအခုရောက်တာပဲဗုဒ္ဓသာပေကအဲ့ဒါလိုပြောတာတောင်းဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေက သေပြီးရင်ခုနှစ်ရက်အိမ်ထဲကမထွက်သေးဘူးဆိုတာတွေဟာမိစ္ဆာဒိဋ္ဌိအယူဆိုတာကိုနားလည်ပါအဲ့ဒါဒီသတိထားရအဲ့ဒါကိုပဲတချို့ကသရေ6သလိုတစေ6သလိုဘလူးစည်းသလိုဒီအကြောင်းမှနေ့စဉ်15ရက်တာကာလကြီးငါလှူကြတန်းကြတနေ့နှစ်သိမ့်အနည်းဆုံးငါစားရတောက်တာဒီပြည့်သိန်တော်မင်္ဂလာ လေတထောင်ဈာမယေနဝကမ္မဓမ္မပုဒ္ဒါဒီလူလိုက်ကြ ကြီးကြီးခေါင်းလောင်းအုံမောင်းကြရက်တွေတဒုံဒုံတထောင်းထောင်းနှက်ပြီးတော့နေတာဒီလိုနေရာကိုအချို့ကဘလူစီတယ်လို့လို့တရေ6တယ်လို့လို့ဟုတ်လားအဲ့လိုဆိုရင်ကိုယ့်အိမ်ကိုဘယ်လိုနေကြစဉ်းစားအေးအဲ့ဒီအစွဲကကြောက်တာပဲဒါကြောင့်အားတဲ့လူတွေစွဲတာကိုဘာပြောတော့အင်းဓာတုနာနုဆေးပဲယူတဲ့ယောက်ကညာအိမ်မပြောပဲကြော်လန့်လန့်အာဟုတ်တယ်တနည်းကဘယ်နှမ်းမှာဘာကြီးဖြတ်သွားတာဒီမှာဘာရှိတယ်ညာရှိတယ်လောက်တာ ုန်းကြီးတို့တပါးတည်းအိတ်တာလာခဲ့လေအေးအလကားကိုစွဲကကိုချောက်ပြီးတော့မဟုတ်မတင်နဲ့ချောက်ပြီးတော့လုပ်နေကြတာသာသနာတော်မှာထိခိုက်တယ်နော်ဒါကြောင့်သေခြင်းလက်ဖြောက်တည်တာနောက်ကြသေးဤသူကံအားလျော်စွာ ဖြစ်ရမယ်ဘဝမှာဖြစ်ပြီးပြီအေးအဲ့ဒါတခုတော့ရှိတာပေါ့ဒါပေမဲ့6တလှမ်းတာဒီကိုတော့ဘယ်နဲ့ပြောမလဲဒါကတော့ခွေးအမိုက်ရှိရခွေးချီကိုဆိုသလိုပဲ နာရီကြုံတဲ့အခါကလည်းဒိဗေဟာရီကလာရင်လာမယ်ဒါပဲဒီသေးတယ်လို့ဖြေရမယ်ဆိုတော့ဟုတ်ကောမဟုတ်နိုင်ဘူးအဲ့ဒီအစွဲတွေဒုပိဋ္ဌဖြောက်ကြမှန်ရလားအေးအဲ့ဒါတွေနဲ့သူတို့လုံနေရတာအတော်ကွာကြတာဘုန်းကြီးတို့ကပြောတော့ဘုန်းကြီးတို့ကမလို့တမလှုပ်တဲ့ချင်းပြီးပြောနေတာအခုကြည့်လေသူဖြစ်ရဘွားမှာဖြစ်ပြီးပြီမှန်ရလား အေးအဲ့ဒါဒီလောက်ကုသိုလ်တွေပြုပြုဒုံတိုင်းနဲ့ကြီးကြီးအုံဝောင်းအောင်ခေါင်းလောင်းနေလက်ပြီးတော့ထုနဲ့နေတာမှတစီတရဲလာတယ်ဆိုရင်တော့အိမ်မှာအိပ်စရာနေရာမရှိတော့ဘူးအဲတခုတော့ရှိတယ်အမတ်မပါပဲအိမ်ရင်ယောဂီချီမတော့ဆွဲတတ်တယ်အဲ့တော့ဘာနဲ့အိမ်မဲ့အပြီးရောဗျာကဲမှန်ရလားအေးရှင်းတော့ကဘာသာကြားကောင်းလေးဘုရားဘာသာကလေးရဲ့ ဗုဒ္ဓံတရဏံဂိသာမိဓမ္မံတရဏံဂိသာမိသံဃံတရဏံဂိသာမိအဲ့ဒါအတုယူပြီးတော့ तू ကရွတ်တာဒီနေ့ဖားခင်နဲ့မြို့ပြင်သွားရင်ထင်းခွေလိုက်သွားတာပြန်လာတဲ့အခါစောပါသေးတယ်ကလေးထမင်းအစာလွန်မစိုးလို့ဖားခင်ကလက်ချွတ်ပြီးတော့ကလေးကိုထမင်းကျွေးနွားရီကမြေရီမြက်တွေရေတွေစားရင်တောက်ရင်ကနေပြီးတော့မြို့ထဲဝင်သွားတဲ့နွားရီနဲ့လိုက်သွား ကလေးသမင်းကျွေးပြီးတော့ဖအေကနွားတွေလှက်တက်ဖို့လက်ကဖို့ကြည့်လိုက်တော့မြို့ထဲဝင်သွားတာမြင်တဲ့ဖြင့်လိုက်ဖမ်းနွားလည်းမိရောမြို့တကားပိတ်တာသူဘယ်လိုမှထွက်မရတော့ပြင်မဲမှာကလေးနဲ့ထင်းလဲပဲကြံခဲ့ကလေးကတော့သမင်းကြီးရေးပြီးအိပ်ပျော်သွားတာညကျတော့ဘလူးနှကောင်ကလာရောလေမြို့ပြင်ထင်းလဲအောင်မှာကလေးတွေ့တော့စားမယ်ငါဟိုတယောက်ကမစားနဲ့သူ့မှာအဆောင်ရှိတယ်စားမယ်မစားနဲ့ အဲ့လိုပြောရင်းကဟိုဘလူးကကလေးကိုစားမလို့သွားဆွဲလိုက်ကလေးကလန့်နိုးလာတော့မှဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိတရဏဂုံသုံးပါးရွတ်လိုက်တာဟာဘလူးမှာအာစွာပြစ်ထနဲ့လက်နဲ့ကြီးထိမှန်ခံရသလိုမခံမရနိုင်ဖြစ်တာအဲ့တော့လို့ပေါင်းကွာတငယ်ချင်းငါတော့သိတုကရမင်းမပြောဘူးလား သူ့မှာအဆောင်ရှိတယ်သွားမဆွဲနဲ့ပြောတာမင်းအရာကာရောလွတ်တာကိုကွာဟာဒါတွေပြောမနေနဲ့တငယ်ချင်းဟာဖြစ်လာတဲ့ဘေးလွတ်အောင်ဝိုင်းပြီးတော့ကြံသားမှာအိုးကိုင်းကိုင်းကိုင်းဖြစ်လာမှတော့ဘယ်တတ်နိုင်မလဲမင်းကမင်းရဲ့တကူနဲ့ရွှေနန်းတော်ကမင်းစားတော့ရှုပ်ွဲကိုစားစားနဲ့ယူခဲ့ငါကကလေးအမေဖန်ဆင်းပြီးတော့စောင့်နေမယ် အဲ့ဒါနဲ့ကြမ်းတဲ့ဘလူကကလေးနိုးလာတော့ဖြတ်သူတခါလဲတကိုးနဲ့ကလေးအမေဖန်ဆင်းလိုက်တော့အမေရင်ရှိတယ်ဆိုတော့ကလေးကကြောက်အောင်မလားယောဂီတွေကအဖေကြီးမေ့နေတဲ့တင်တယ်ဘလူစီတယ်လို့တရေဆွဲတယ်လို့မလုံးနဲ့အဖေကိုအောင်းမိလိုက်လာခဲ့မဲ့တရှိကင်ပြီးတော့ဟုတ်မလားอืมကင်ရှိသေးအဲ့ဒါသတိရသားမှာဖရာတရားတန်ခါသတိရသားမှာမဟုတ်ကဟုတ်ကားတွေနဲ့အတန်နေကြရတာဘုန်းကြီးတို့ကလေ အားမရဘူးဥရတယ်ဘယ်လိုကုတ်ရမှမသိဘူးပြောင်းမှုဥတိုင်းနဲ့ကုတ်ရမလားပလင်းဆေးတာနဲ့ပဲကုတ်ရမလားစဉ်းစားနေတယ်အေးအဲ့ဒါသတိထားမဟုတ်တလောက်ကုသိုလ်တွေပြုတလောက်တရားတွေထုတ်တလောက်အများတွေဝေဒီနေရာမှာရှိတဲ့ဆိုရင်ကိုယ်နေရာဘယ်လိုအိတ်ကြမလဲကံပြောဖြောင်းတော့ဒါတွေအေးကိုင်းရှိသေးဗျာအဲ့ဒီမှာ ဟိုကဘလူကလည်းပဲဖခင်အဲရွှေခွက်ယူလာပြီးတော့ဖခင်ပုံသဏ္ဍာန်နဲ့လာတော့ကလေးကအမေရင်ဖေရင်ရောက်နေတယ်ဆိုတော့ကြောက်စိတ်ရှိသေးလားကြောက်စိတ်ရှိတဲ့လူကအဖေကိုမေ့နေတဲ့လူပဲဒီအမေအရှိနောက်တောင်မြောင်လေးပဲရှားပြီးတော့ရော့အင့်ကျွေးလေးရဘာမှစားစရာမရှိရင်အာကောင်ထိုးပြီးတော့အန်ဘတ်ကိုကျွေးပေးမယ်။ကဲဒါအဲ့ဒါလေးတတိထားဗျာ။ကဲတော့ပြီဒါကြောင့် ဒါလောက်ဘုရားတွေတရားတွေတာငါတွေနာကြဟောကြပြောကြအများတွေဝေကြကုသိုလ်တွေရည်စက်ချကြနဲ့ဘာကြောက်ကြရကောင်းမလဲမှန်ရဲ့လားမှန်ပါဗျာကိုင်ကိုင်ကိုင်တော်ပါပြီစမိလို့ပြောတာကိုင်ရှိစီပြိဋ္ဌာရေအခုပဲရောက်သွားပါလေဘာတာဆိုတဲ့တထေသမီးကတိုက်ပေါ်ကနေလေသာပတိဖွင့်ကြည့်လိုက်တော့တတုကခိုးသားကြီးလမ်းမြင်လိုက်တယ် ရုပ်လည်းမရအသံလည်းကြားရတော့ဘဝကလင်မယားတော်ခဲ့တဲ့အခုကိပြောရင်တော့ဖူးစာလို့ပြောရမှာပေါ့လေအဲ့ဒီအတွက်ဆိုပြီးတော့မျက်နှာမြင်ချစ်ခင်အသံကြားသနာတယ်အဲ့ဒါမြင်မြင်ချင်းမြစ်ချင်နေအကုန်ချက်ပလိုက်ပါရောအဲ့ဒါနဲ့အိပ်ရတယ်မောင်ရထုအိပ်နေတော့အမေကအဖေကလည်းပြောတယ်အဖေကြီးဟဲ့မင်းသမီးဘယ်လိုနေလဲမသိဘူးကွာသွားကြည့်တာဒါနဲ့ မိမချင်းဆိုတော့သမီးရဲ့ဘာမှဖြစ်လို့တော့နဖူးလေးကင်ကြည့်ခြေပြားလက်ဖြားကင်ကြည့်ဒါတွေကလည်းကောင်းပါလေသမီးဘာဖြစ်တော့နေမကောင်းဘူးလားနေကောင်းပါလေဟင်ဒါပေမဲ့ဘာဖြစ်လို့မရောထိုးကြီးအဲ့ဒီကတော့စိတ်မကောင်းလို့ဘာမကောင်းလို့လူကတော့နေကောင်းတယ်ဒါကြောင့်အဖျားတက်ရင်ဆရာဝန်တိုင်းလို့မရဘူးဒါမျိုးကကာမယောဂကိုတွင်နာကကုယနတ္ထိစေမရှိဘူး မိမိပညာတတိသာလင်မှန်စွာဩတတရှိမိစွာရှင်တဲ့ဟောကာမယောဂနိုင်တဲ့ဈေးကတတိပဲရှိတယ်။ဘာသာရှိတော့အဲအဲ့ဒီတတိနဲ့ဆင်ခြင်းတတိနဲ့တွေ့တော့ဉာဏ်ပညာနဲ့နိုင်ချိန်ပြီးတော့တတ္တဓာတ်နဲ့မိမိတို့စိတ်ကိုထိမ့်ရမယ်ဗျာ။အေးဒါကြောင့်မြင်းမြင်းချင်းချစ်ခနဲ့တွေ့တာကြောင့် အမေတဲ့ဟိုမှာခိုးသားကြီးမြင်လားဩသားကြလားသူ့ဘုံမှာမရရင်ပြသမီးသေးပါလိမ့်မယ်ဟောတော်အမေရင်ကျိုးသွားမောပါဘူးသမီးရဲ့အမှန်900ခွက်ကသမီးကြိုက်တဲ့ယောက်ျားပြောအမေခေါင်းခေါက်ပြီးတော့ပေးစားမယ်ဒီသခိုးကြီးတော့သမိုင်းမကောင်းလားတော့သမီးရဲ့ဟင်းအင်းသူ့မှာမရရင်တော့သမီးတော့သေမှာပဲဆိုတော့ရောဒုက္ခပဲ အဲ့ဒါနဲ့သားသမီးပေါ်ချစ်တဲ့မေတ္တာတရားပဲကိုင်းအဖေကြီးရဲ့ကိုသမီးကတော့ဒီလိုဒီလိုဖြစ်လာသေမာထက်တော့ရှင်ရဲ့နဲ့ကျွတ်တို့မြင်နေရတော်သေးတယ်ကိုင်းငွေတစ်ထောင်ယူပြီးတော့တော့မြို့စီသွားပြီးတော့အဲ့ဒါအကြံဖန်လုပ်ခဲ့ပြီးတော့ဒါနဲ့ဖေကြီးကမြို့စီသွားပြီးတော့ခုနကသူကသေမိတ်လားဟုတ်တယ်သူကဘယ်လို့မှလှုပ်လို့မရဘူးတမျိုးလုံးဖောက်ထွင်းထားတာတွေ တတ္တိတက္ကယလက်ဆုံးလက်ကင်ထင်ရှားလို့တတ်မိတ်မယ်အာဒီလိုလုပ်ပြာကျွန်တော်သမီးကလည်းသူ့ကိုမရရင်မနေသေးကြေဆွဲလန့်နေတယ်အဲ့တော့ငွေတစ်ထောင်ယူပြသူ့ကိုဖြစ်တဲ့နည်းနဲ့ကျွန်တော်အိမ်ကိုပို့ခိုင်းလိုက်ကောင်းပါပြီတထိမင်းအဲ့ဒါနဲ့ငွေတစ်ထောင်ယူပြီးတော့မှညအမောင်ထိအချိန်ဆွဲထားမောင်မီဆိုတော့ထောင်ထဲကထောင်သားတယောက်ကိုထုတ်ပြီးတော့ထိုတတ္တုကနေရာမှာကျွန်းနဲ့တုတ်ပြီးတော့တတ္တုကကိုလွတ်ပြီးတော့တထိအိမ်ပို့လိုက် တရေကလည်းသမီးမြတ်နာကြောင့်ဆိုပြီးတော့ကောင်းမွန်စွာရေမြွချိုးရေမိုးချိုးဝကောက်သလဝတ်ပြီးတော့သမီးတခါလည်းပဲအခန်းပို့လိုက်သမီးကသူ့လိုရင်နာရတော့ပြောပြီးတော့ပြုတ်ခန္ဓာကိုယ်လှပဆုံးပြင်ခြင်းရွှေငွေရတနာအစုံအလင်းနဲ့ဆိုပြီးတော့ဖိုက်အေးမအေးကိုထမင်းချက်မကြွေဘူးပြင်မကြွေဘူးဖိုက်အေးမအေးပကံကိုရှေးမပေးဘူး ဒါပေမဲ့တတ္တုကဆိုတဲ့လင်သားအတွက်ကြတော့သူကိုယ်တိုင်ချက်ကျွေးတယ်မောင်ပါသားမလဲဘာသားရင်တော့မောင်ပြောခြိုက်တာပြောကိုကိုယ်တိုင်ချက်ကျွေးတယ်ကိုကိုယ်တိုင်ဆေးကြောတယ်ကိုကိုယ်တိုင်ငါးကိုအယိုးနှွင်ပေးတယ်သိဘူးလေဒီခေတ်နဲ့မှန်းပြောရတာပေါ့အေးအဲ့ဒါလို့လောက်ပေးတာလောက်ပေးတော့တတ္တုကကလည်းတရက်နှစ်ရက်သုံးရက်တော့နေသေးတယ်ဟာဒီကောင်မလဲဟောလဲသားတွေအများကြီး ဒီကောင်မလက်ဟုတ်လက်သားတွေကိုသူ့တတ်ပြီးတော့ယူငါဟိုတယ်မျိုးတုံသွားပြီးတော့တောက်သားမယ်ကြည်ဇာတိကညံ့လာတော့ကအေးဘိဒယေတဲ့တိုက်ပေါ်တင်လို့ရရရလားမရဘူးဒါကြောင့်ပင်ကိုဇာတိဟာအရေးကြီးဆုံးပဲသူတော်ကောင်းတွေနဲ့ပေါင်းလို့ပညာရှိတွေမိဝဲပြီးတော့ဇာပေတွေကိုကြည်မှသာလင်အဲ့ဒါကောင်းမွန်သွားမယ်ဗျာ အဲ့ဒါနဲ့ဆိုပြီးတော့ပရိသတ်ကြီးတနေ့ကျတော့မောင်တတုကကလည်းပဲမိမမာယာက ပြား90ပဲယောက်ျားမာယာကမကြီးကိုပင်တောင်းလောက်ပါလို့ရဲ့ဟုတ်လားလိန်လဲလဲဗျာဘာပြုတတ်ပေတယ်တဲ့ဗျာအေးအဲ့ဒါပဲသူကလည်းပဲမူတူတူကြီးသမင်းသားကြီးမိသားဟိုးမောင်ကလည်းသမင်းသားကြီးတိုင်းနေပြီလေစားပါတော့ကိုမျက်စိကြီးပြူပြီးတော့သူကကြည့်ဇရွေးကြီးကုကနဲ့ကုကနဲ့မြို့ချ မောင်ဘာဖြစ်တာရောဩမောင်ဘာဖြစ်ရမလဲတဲ့မောင်ကိုဖမ်းခံရတော့ငါတဲ့တောင်ဆောင်နတ်ကိုမောင်ကတိုင်တယ်လိုက်တယ်လာပြီးနတ်ပါရင်ပြဿနာပဲနတ်ပါရင်ပြဿနာပဲဘယ်လိုတော့မောင်ရဲ့မင်းကတော့မင်းဖေကြီးကငွေတစ်ထောင်ပေးလို့မင်းကလွတ်တက်ထင်နေတာမဟုတ်ဘူးတဲ့ငါနတ်ကြီးကိုတိုင်တယ်လိုက်တယ်တဲ့ကျွန်တော်ကိုအသက်ရှင်အောင်ကိုကြီးစောင့်ပါပါ ကျွန်တော်အသက်ရှင်အသင်ကိုအကြီးအကျယ်ဗလိနာသာရီနဲ့ပူဇော်ပါမယ်လို့မောင်ကတိုင်တယ်ခဲ့တယ်အဲ့ဒါကြောင့်နတ်ကြီးကိုပူဇော်ဖို့ငါမှတာဝန်မကြီးဖြစ်နေလို့ငါစိတ်မကောင်းနေတာဩမောင်ကလည်းဒါလေးများအရေးအရာလုပ်လို့ရပါတယ်မောင်ရဲ့ဓမ္မပြင်မှာပေါ့ပြင်လို့ဒီတိုင်းမရဘူးဗျမင်းကိုခန္ဓာကိုယရဏအစုံလင်းအကုန်ဟုတ်ခဲ့မှဖြစ်မယ်ဟောစိတ်ချကိုယောက်ျားချမ်းသာဖို့ဆိုရင်ဘာပဲလုပ်ရလုပ်ရ ဟုတ်သလားဟုတ်သလားတော့ပြောတာဘူးအဲ့ဒါတော့မျိုးသမီးတွေမှသိမှာပေါ့ဟောအတန်ကြားတယ်ဟုတ်ပါတယ်ဖေဟာတဲ့ဟုတ်လားအဲနှလုံးသားကပြောနေတော့ဟုတ်ပါတယ်ဖေဟာတဲ့ကိုတော့အတွက်သာဆေးဖို့မပေးရင်ပေးမယ်အိမ်ကလူတော့အသေးမခံဘူးတဲ့ဗျဟောဟမ်ဒါကြောင့်အိမ်နာနာဆေးတလုံးပေးကတဲ့တရားမင်းကအဖေနဲ့ယောက်ျားနေမကောင်းနေရင် အသက်ရှင်စေတလုံးပေးမယ် ဘယ်သူအတွက်လဲမဟုတ်ပါဘူးမှားပါတယ်ဟုတ်တယ်မဟုတ်လားအိန္ဒနာသေးတလုံးမေးကလင်းလေးကိုသာရှင်စေရဤအဖေမာမှုသေးပါစေသာဟမ်တမိုက်ရှင်းနေဆိုပြီးတော့လင်းကိုပဲကြွေးမှာပါတဲ့အဲ့ဒါဒါကျမ်းစာကပြောတာကာမဂုဏ်ဆိုတာဘလောက်သွေးတက်တယ်ဆိုတာလေးကိုနည်းနည်းလေးတံဝေကယူချဖို့ပေါ့တိုင်းရှိသေးဗျာ အဲ့ဒါနဲ့ထုတ်ပြီးတော့ရမှမောရဲ့လို့ကြာရနာနာတခါလည်းပဲအေးဘေးကအချမ်းရနေနဲ့အဲ့ဒီတောင်ပေါ်သွားဟာဟိုလူစိတ်ကြသွားတာဟာဒီလိုဆိုရင်ဒီကောင်မတတ်ပြီးပြည်စည်းယူဖို့မလွယ်သေးဘူးငါတဆင့်ကြအောင်မယ်မဟုတ်ဘူးမိမရဲ့ငါနတ်ကြီးကိုတိုင်တယ်တော့ကမင်းနဲ့ငါနှစ်ယောက်တည်းသာသွားဖို့ပြောတယ်ကြံတဲ့လူတွေမပါဘူးဟိုရပါတယ်မောင်ကလည်းမောင်သဘောမောင်သဘော တခါတည်းအဲ့လိုပြောပြီးတော့ကိုင်းခြာယာနေနေကြတော့ဆိုပြီးတော့ဟမ်ကတော်ဘောကြီးမနိုင်တနိုင်ဘယ်တုံးကမှတပိဋ္ဌာပြည့်အောင်မထမ်းမဲ့တဲ့မိန်းကလေးမယ်ပါတာလင်ယောက်ျားအတွက်ဆိုပြီးတော့စိတ်အလိုကြအောင်တခါတည်းချွေးသည်ချွေးပေါက်ကြဟောရခါပြီးတော့တောင်ပေါ်တက်သွားနှစ်ယောက်တည်းရှိတဲ့ကမောင်တတုခကဇကချူချူသားသားတလုံးမှမပြောတော့ဒီတော့မိန်းကလေးကလည်းသူကနည်းနည်းလေးအကဲခတ်တာလားဟာ ကိုတ atthu ကမောင်အရင်လိုမဟုတ်တော့ဘူးဒီကနေ့ဟိုတယ်ကပြန်လာမှမောင်တပလင်းခွဲလောက်တော့ချလိုက်ပြီဖြစ်တယ်ဟဲ့အရင်လိုမဟုတ်တော့ဘူးလို့သူကတတိကြီးစွာထားတောင်ပေါ်ရောက်တဲ့ဟဲ့မိမမင်းရဲ့အပေါ်ယုံတစ်ဘက်ချွတ်လိုက်တာအဲ့ဒီပုံမှာမင်းရဲ့လက်ဝလက်သားတွေအကုန်လုံးထက်အိုးမောင်ကလည်းဘာလို့အောင်လို့အဲ့ဒီဟာတွေယူပြီးတော့မင်းကိုတတ်မလို့အိုးဒီပစ္စည်းကလည်းမောင်းပစ္စည်းပဲ ကျမခန္ဓာတကိုယ်လုံးကလည်းပဲမောင်းပစ္စည်းပဲဘာလို့မောင်းကပင်မခန္ဓာရတာလဲဘာညာပေါ့ဒါပေမဲ့သူစိတ်ထဲကတော့ဆုံးဖြတ်လိုက်ငါလက်ဥမှဖြစ်မယ်တဲ့ဗျဟောအဲ့ဒါနဲ့ပြိတ္တာကြီးဘုရားတခါတည်းထောင်းနီမောင်းတီးနဲ့ပြောတဲ့အခါကျတော့ကောင်းပါပြီအမောင်အေးမိမတို့အိန္ဒြေစိန်ရွှေပြေးမရလေသည်လို့အဆိုရှိတယ်ဒါပေမဲ့မောင်းကိုမြင်မောင်းတန်ကြားတဲ့ဖြင့် ကျမကဘယ်လို့မှနေမရလို့အတိတ်ကဘုရားလို့ဆိုခြင်းဆိုမရရကျမရဲ့အရှက်ဒီဂုံနေသိခါတွေမတွေးတော့မောင်းအသက်ကိုရွေးထုတ်ပြီးတော့ကျမအေးမောင်းကိုမရရယူခဲ့ရအဲ့တော့မောင်းကမချစ်ပေမဲ့ကျမကချစ်ပါတယ် ဒါဆိုတဲ့ဟိုတဲ့တခြင်းအလိုပေါ့နော်မောင်ဘာမှမသိဘူးမောင်ချစ်တာတခုပဲနားလေတယ်အမလီမေးဖေးတဲ့တောင်းချစ်ပါတယ်အာကိုဘယစီမောင်ရေဆိုလားဘာဆိုလားပေါ့လေရဘူးတယ်မဟုတ်လားရဘူးပါတယ်အေးအဲ့ဒါပဲမိပါတဲ့တောင်ပိုချစ်ပါတဲ့အာကိုဘယစီမောင်ရဲ့ဆိုပြီးတော့မူရမာယာနဲ့တကားတဲ့၃ငါလောက်မောင်ကို သုံးပါးလောက်လက်ပြီးတော့မောင်းကိုနောက်ဆုံးပိတ်အနေအချင်းအချစ်တယုတ်ပြပူဇော်ပြရစေလောကွာများများအဲ့ဒါနဲ့ရှေ့ကနေပြီးတော့လက်ပင်ဖက်ဘာညာဘာညာပေါ့ဗျာဒါကြီးကတော့အဲနောက်ကနေသွားပြီးတော့နောက်ကဂုတ်ကလေးပိုးတယ်ပြီးတော့ဘာညာဘာညာပေါ့ဗျာအဲ့လိုနဲ့ဆိုပြီးတော့မှ အမေကောက်ပြီးတော့ဂိုင်းဂျင်းစိမ့်နဲ့မိတ်တလင်း အဲဒင်းပူရင်ငါစတ်တော့မယ်ဆိုပြီးတော့သွားပြီရောကိုသတ္တုကရေတွန်းချရအဲ့ဒီမှာသတ္တုကတောင်ပေါ်ကဒလိန်ကောက်ခွေးကြမြေပေါ်မရောက်ခင်ဟိုတောင်ထွတ်ဒီကြောက်တုံးနဲ့တိုက်ပြီးတော့မုံမုံညံ့ညံ့နဲ့သေဆုံးသွားတဲ့တောင်ဆောင်နတ်ကဩဘာပေးဘာပါလဲအေးတောင်ဆောင်နတ်ကနေပြီးတော့တဲ့ထိုမျိုးသမီးလေးကိုဩဘာပေးလိုက်သည် နာယိဌာနေသူသဗ္ဗေသူပုရိသောဧဝပုရိသောဧဝပါဏိတောအိဋ္ဌိပိပါဏိတာဟောတိတထတထဝိသခဏတဲ့သဗ္ဗေသူဌာနေသူအလုံးစုံသောအရေးအရာကိစ္စဟုလည်းမြတ်ဌာနတို့၌ပုရိသောယေဝအာဇာနိမယောက်ကြသည်သာလျှင်ပါဏိတော်ပညာရှိသည်နမဟုတ်ဣဋ္ဌိပိ အာရော့နေညမိမသားကလည်းပဲတတတတထိုထိုရာ၌ထိုထိုအရာကိစ္စ၌ဝိသခဏရှင်းနောက်တိုင်းထွာပညာမျောမြင်ဉာဏ်နဲ့ရှင်းခြင်းသည်ပြု၍ပဏိတာဧဝကောင်းစွာမသွေပညာရှိကြပေကုန်တကား အေးတောင်ဆောင်နတ်ကြီးကဩဘာပေးတယ်တောင်ဆောင်နတ်ကအေးဩဘာပေးတယ်ဗျဒါကြောင့်တို့မိမိသားတွေကလည်းဟမ်တခါကြီးထစ်ကနဲ့ကြီးကြောက်ယူပါကြောက်ယူပါခဲတာတစ်ချောင်းချုံပြီးတော့ခေါင်းထိုးထားရတာပြီးပြီလာတော့ပြုတ်ထိုးထလိုက်ပြီးရောဟမ်မိမဒီကိုကကြောက်ရွံ့ကြောက်ရွံ့ပြတော့ယောက်ျားတွေလက်ရဲစေရဲနဲ့မိုက်အားပေးတာဖြစ်တာပေါ့ အဲ့ဒါဖြူစရာတော့မိမမဖြစ်တာကံကောင်းလို့မှတ်တာနမွေသုံးလောင်းလောက်တော့သေပြီးရအောင်မေတာဟမ်ယောက်ျားတွေကဟမ်အမှန်ကိုပါလို့တသွဲသူတို့ကနေရာတကအနိုင်ကျင့်ကျင်ရကာဘောယထာဘောဟိုနေရာဒီနေရာအဲ့ဒါတွေများမြင်ရရင်ဘုန်းကြီးကဥရားတာငါတို့ယောက်ျားတွေဈေးပြက်လိုက်တာကွာလို့ဂိုင်းထားပါတော့သဘောပြောပြတာပါ အေးအဲ့ဒီမှာတကားလည်းပဲတောင်ဆောင်နကဩဘာပေးတယ်ဘသူကဩဘာပေးဒီတောင်ဆောင်၌ကဆိုလိုက်ကိစ္စတိုင်းမှာယောက်ျားသာပညာရှိသည်မဟုတ်ပေကိစ္စတိုင်းသာကိစ္စတိုင်းမှာယောက်ျားသာ ပညာရှိသည်မဟုတ်ပေအမျိုးသမီးများလည်းခက်ခဲဝေခွဲပညာရှိပါပေအမျိုးသမီးများလည်းခက်အခက်ဝေခွဲပညာရှိပါပေအေးအေးအေးဟာဘာပဲဖြစ်ဖြစ် အဲနိုးကြထကြွပြီးတော့ဖြတ်လက်ရှင်သန်တဲ့အမျိုးသမီးမှလည်းပဲပညာရှိတယ်တဲ့အခါတစ်ပါးပုံမြင်လေးတစ်ပုဒ်ကြားထုတ်ပြောအမျိုးသားတယောက်ကကျောင်းတော်သားမှာမာယာအတက်သွားတယ်အဲ့ရနေပြန်လာတော့တောရွာကမိန်းကလေးတယောက်ကလည်းရွာပြင်ဘက်ရေတွင်းရေကတ်သွားတော့ဆုံရတော့ဩမောင်ကြီးဘယ်ဟပြန်လာတာလဲ ကျောင်းတော်ကမာယာအတတ်သင်လာတာပါညီမတိုက်ရောတက်ခရဲ့လားတက်ပါတယ်ညီမဒါဖြင့်ညီမစမ်းမယ်နော်စမ်းလေအမလီရာကီယုလာကြပါဦးအလန်တကြားអော်ထလိုက်တော့ဟိုလူမြက်ကလူဆာမြတ်ဘာလို့လို့ဘာကံရမှမသိတော့ဘူးအဲ့ဒီကြတော့မှရွာတွေကဒုတိထားတွေနဲ့ဟေးဂျိုးရွာကအမျိုးသမီးစော်ခါတာဘယ်သူလဲဘာကောင်လဲဆိုတော့မောင်ကြီးမောင်ကြီးရည်တယ်ရည်တွင်းတဲ့ခုန်ချလိုက်ရည်တွင်းတဲ့ခုန်ချလိုက် ပြီးတော့မှလူတွေလာတော့လူတယောက်ရည်ရွယ်နဲ့ကြားလို့ပါရှင်တဲ့ဂိုင်းသူတို့ကဇဝနာညာလှင်မြန်နေပါပါလေတနေ့ကလည်းပြောခဲ့ပြီမဟုတ်လားသမီးကရည်ရနဲ့ချိန်တွေးပြီးဟိုတို့သည်တို့ညအိမ်မက်ထဲကြတယ်လားအမေဟဲ့ကောင်မလေးဘာလို့ကြောင်ကြီး အိမ်ထောင်တဲ့တယောက်ကစည်ရင်ငါးလေးဖက်နာဧကမနင်းပါဖောက်ပြန်တော့ဦးမောင်ကလည်းပဲတဲ့မောင်တို့ချက်ထားတဲ့ငါရင်ဒီကောင်လေးခိုးစားသလားလို့နန်းကြည်တာတဲ့အဲ့တော့မိမကမတုကြနဲ့တကားကြီးတွေကြားရလားကြားပါတယ်ဟုတ်မလားကြားတယ်ပြီးတော့အိမ်ကမျက်နာမိမမျက်နာချူရင်လဲငါခံရတော့မယ်ဆိုတာလေးကြိုတွက်လိုက်ဟုတ်မလားအေးအဲ့ဒါပဲဗျာကိုင်းထားအခုကြည့် ကိစ္စတိုင်းမှာယောက်ျားသားပညာရှိသည်မဟုတ်ပေအမျိုးသမီးများလည်းခက်အခဲဝေခွဲပညာရှိပါပေတဲ့ကဲအဲ့ဒီလိုတောင်းဆောင်တာကဩဘာပြီးတော့ခုနကဗတ္တာမင်္ဂလိခမရအိမ်မပြန်ရဲတော့ဒီလင်မဲ့သူလိုချင်လို့မရရငွေတထောင်ပေးအရှက်နဲ့လဲယူခဲ့ရအခုသူပဲတတ်ခဲ့တယ်ဆိုတော့မိဘရှင်မျိုးမှမျက်နှာမပြဝန်တော့ဘူး အဲ့ဒါနဲ့ခြေဦးနဲ့နဘူးဒုတိယသွားမယ်ဆိုပြီးတော့သွားလိုက်တာဒိဋ္ဌိတွေရဲ့အကြောင်းကိုရောက်သွားတယ်အဲ့ဒီဒိဋ္ဌိတွေရဲ့အကြောင်းရောက်တော့ဘဝဇတ်မြုပ်မယ်ဆိုပြီးတကားလားကျွန်တော်ကိုယဟန်ပြုပေးကြပါခြေတော်ကအမျိုးသမီးများလည်းပဲယဟန်ပြုခွင့်ရှိတယ်အဲ့တော့ဟိုကမေးဘာလို့တော့ဘုန်းကြီးတို့ဗုဒ္ဓဘာသာဂေါရမမြတ်စွာဘုရားသာသနာတော်နဲ့ရှင်ပြိုင်ဆိုတော့တို့ကလည်းအထူးဆန်းနေလောက်တာ နေပါဦးမိတ်ကလေးယဟန်ပြုရင် အမြတ်စားလားအလတ်စားလားအညံစားလားတဲ့ဟိုအမြတ်စားတာပြုပေးအဲ့တော့တဲ့အမြတ်သားဆိုတာကဘာလို့တွင်းတူးတွင်းတူးပြီးတော့အဲ့ဒီထက်ကိုလူထက်လက်ပင်လေးပေါ်ယူအဲအပေါ်ကပြင်းများနဲ့ချက်ချပြီးတော့သပင်ကိုထသီးကနောက်နဲ့ဆွဲဆွဲနှုတ်တာယူယူပလိထားနဲ့နှုတ်ထားနဲ့မရိပ်ဘူးအဲ့ဒါအမြတ်သားပဲလော အဲ့လိုနဲ့ဆိုပြီးတော့သူ့ကိုခေါင်းကသပင်တပင်ချင်းတပင်ချင်းထတိကနှောင်းနဲ့ညံ့ညံ့နှုတ်ပြီးတော့မှပြုတ်ပေးလိုက်တော့နောင်အကသပင်လေးကပေါက်လာတော့အလိတ်အလိတ်အခွေအခွေအလိတ်အလိတ်ခွေခွေပေါက်လာလို့အဲ့ဒီမှာ သမိုင်းဘေးတောင်ကကုံဏလကေတိပါတယ်လေကုံဏလဆိုတာနာတောင်ကေသကဆံမေဤကရှိတာပေါင်းလိုက်တော့ကုံဏလကေတိဆိုတာဖက်လိတ်နှောင်းကဲ့သို့ သဘင်တွေက အခွေအခွေအလိတ်အလိတ်နဲ့တက်လာတာဟုတ်ပလားဘုန်းကြီးကတွေးကြည့်ဟောဒီခေတ်သဘင်ကောက်တဲ့ပုဂ္ဂိုလ်တွေဟာသဘင်ကောက်လို့ဘောလို့ဘုန်းကြီးကအောင်းမိတာဘဝများမမှန်လို့များဖန်ပြီးလုံနေကြသလားလို့အောင်းမိတယ်အောင်းမိတာပြောတာပါပြောပါဘူးအေးအဲ့ဒါပဲဗျာ ဒါကြောင့်အမေမွေးတုန်းကမျက်နှာလေးကြီးကြီးလေးလေးရွှင်ရွှင်ပြပြလေးဗျာတခါတည်းသမီးလေးကောင်းလိုက်လိန်လိုက်တွန့်လိုက်တချို့ကြတော့လဲဟင်မျက်စိတစ်ဖက်ဖုံးထားလိုက်တယ်စကားပြောမှဒါကြီးတခါတည်းဥရာတာငါနဲ့အေးအဲ့ဒါကြောင့်သူ့နာမည်ပဲနဲ့ခေါ်ပါလေကုံနလကေတိဒါကသမိမိတာဝန်ဇာတာတဲ့ကနာမည်ကမေဘတ်တာတဲ့အဲ့ဒီကနေပြီးတော့သူ့ကိုတဲ့ ဒိဋ္ဌိတွေကဝါဒတွေသင်ပေးကြဘုန်းကြီးတို့ဗုဒ္ဓသာသနာမဟုတ်ဘူးဗုဒ္ဓသာသနာဆိုရင်အမင်္ဂလာသုတ်တို့မေတ္တာသုတ်တို့ပရိသီဆတ်တို့ဇာကြီးဆယ်ဘွဲ့ဇိနာထဘဂသတိပါဠိတက္ကရာတိကသင်ရမှာအခုတော့အဲ့ဒါလို့မဟုတ်ဘူးဒါကလည်းဘေးရင်နက္ခတာယဘာညာတွေပေါ့သင်ပေးသူကလည်းပဲဘဝပါရမီရှိပြီးသားအခုကနောက်ဆုံးဘဝလေးနေဘုန်းကြီးတို့ကွက်ပြောသူရဲ့အတိတ်စာကြောင့်ပြန်ပြောင်းမျောမြင်ကြည့်မယ်ဆိုရင် လွန်ခဲ့သောကဘာတသိန်းလုံးကဗဒုမုတ်တရဆိုတဲ့ဖရာပွင့်ဘယ်တော့ကကဘာတသိန်းအခုဘုန်းကြီးတို့ကဘာဘာသာကဘာကာကုတံကောနာကုံကတ္တပဂေါတမဖရာလေးကြီးပွင့်သွားပြီကဘာမပြတ်သေးဘူးနောက်မေတ္တရာဆိုတဲ့ဖရာပွင့်အဲ့ဒီမေတ္တရာဖရာပွင့်လို့သာသနာကုံဆုံးမှဒီကဘာပြက်မယ်အဲ့ဒါတကဘာပဲရှိသေးတယ်အဲ့ဒီလိုကဘာပေါင်းတသိန်း ဘဒုမௌဒရာမြတ်စွာဘုရားလက်ထက်တုန်းကမြတ်စွာဘုရားကပြိဋ္ဌဘုပုံအလဲမှာအေးအမျိုးသမီးဘိက္ခုနီတယောက်ကိုတဲ့အဲအေတရက်ပေးဧတရက်ဆိုတာပြောခဲ့ပြီဘာပါလဲအကယ်ရမီတဲ့အဲ့ဒါကဘာလဲခိပ္ပဘိညာခိပ္ပလှင်သောမြန်သောအဘိညာကသိတာဉာဏ်တူးဉာဏ်မြတ်ပေါ့ ဒါကြောင့်လည်းအဲ့ဒီခိပ္ပပိညာဣရပေတာကိုဒီဘာဒဆိုတဲ့ကုဏလကိတိမြင်ခဲ့ရကြားခဲ့ရတော့အဲ့ဒီစုကိုသူကအင်မတန်လုံကျင်တဲ့ဖြစ်ခொနည်းရက်တာဘုရားမူရှိတန်ဃာတွေဆွန့်လွတ်ကြွေးပြီးတကားလားခိပ္ပပိညာစုရပါလို့ဤအဲ့ဒီလိုစုတောင်းခဲ့စုတောင်းပြီးတော့မှအဲ့ဒါကဘာတသိမ့်ပါရမီတွေဖြည့်ခဲ့ရတယ်ဗျာ အဲ့တော့အခုကကနောက်ဆုံးရဲ့အကွက်ကလေးယူပြီးတော့ပါရမီမလိုပါဘူးပါရမီမလိုပါဘူးနဲ့ပြောတာဟာမှားမယ်မှန်မယ်ဆိုတာကိုယ်ပိုင်ညာနဲ့ဝေပါပါရမီဆိုတာတဘဝနှစ်ဘဝဖြစ်လို့မရပါဘူးဘဝရာထောင်ချီပြီးမှဖြစ်ရတယ်ဒါကြောင့်ခွန်ကြီးတို့ဗုဒ္ဓမြတ်စွာကြတော့ပညာတိကဘုရားမလေးတင်ကြီးကဘာတသိသတ္တာတိကဘုရားမရှစ်တင်ကြီးကဘာတသိဝိရိယတိကဘုရားမ၁၆တင်ကြီးကဘာတသိပါရမီဖြစ်တော်မူရသည် ပိစိကဗုဒ္ဓကနှစ်သိကြီးကဘာတသိပါရမီဖြည့်တော်မူရသည်လဝယလေယယရှင်သာရိပုတ္တရာရှင်မောက္ခလန်တို့ကြတော့တသိကြီးကဘာတသိပါရမီဖြည့်ရသည်နောက်ညာဘက်ကအပါ40ဟောဘယ်ဘက်ကအပါ40တသိကြီးပါရမီဖြည့်တော်မူရသည်ဟုတ်ပလားဒီပြပုဂ္ဂိုလ်တွေလည်းဘုံကရာထောင်ချီပြီးတော့ပါရမီဖြည့်မှရပါသည်နေကြီးမွေးညာချင်းကြီးလုံးဝမဖြစ်နိုင်ပါဘူး အေးအဲ့ဒါချို့ကပါရမီမလိုဘူးသူတို့နဲ့သာလာတွေ့ဟလားသူတို့ဟောတဲ့တရားနာကြခြင်းရဖြစ်မဲ့ဆိုတာကတော့ဟုတ်မဟုတ်ကိုယ့်ဘာကိုစဉ်းစားဘုန်းကြီးတို့ဘာမှမပြောဘူးအဘုကြီးကုဏ္ဏလကေတီအလွန်ခဲ့သောကဘာတသိန်းကပါရမီစုပန်ခဲ့တယ်ဒါကြောင့်နဲ့မဟာမာယာဒေဝီဆိုပြီးဘုရားရဲ့မေတော်ကြီးခொနည်းသာရိကနှုတ်ကြတက်ကြွခဲ့တဲ့ဘုရားရဲ့မိတွေ့တော်ဂေါတမီဟုတ်ပလား နောက်တစ်ခုဝိပါကဆိုတဲ့နာမည်ကျော်ကြောင်းမကြီးနောက်ပတာစာရီဆိုတဲ့အလွန်သေမာလီတို့နဲ့အတူတဲ့ဗျာဘဝမှာသူဖြတ်သန်းခဲ့ရအေးအဲ့ဒီတော့ငါဘာဖြစ်ခဲ့သလဲဆိုရင်တမဏိတမနာဂုတ်တာသသမဏိတမနာဂုတ်တာသဘိက္ခုနိဘိက္ခတာဟိကဓမ္မဇီဝသုရမသသံဃာဓာတိသတ္တမ အေးအဲ့ဒါသူတို့ဟိုးရှေတုန်းကညီမခုနှစ်ဖော်ဖြစ်ခဲ့တယ်အဲ့ဒီတုန်းကအနှစ်တောင်းချီပြီးတော့ကောမာရီဗျာမစရိယပါတယ်လေကောမာရီဗျာမစရိယဆိုတာ အပြူစင်သီလလို့ခေါ်ရအေးအဲ့ဒါယောက်ျားတစ်ပါးနဲ့မသွားလားမကုရှမဆက်ထားမနဲ့အပြူတင်ထုတ်တဲ့အဲ့ဒီလိုသီလတွေထိသိနေရ အဲဒီလိုနဲ့ဘုံဘွားကြီးဖြတ်ကျော်ဖြတ်ကျော်ဖြတ်ကျော်လာတော့ဂေါတမရှင်တော်ဘုရားရဲ့ရှေ့ကပွင့်တဲ့ကတ္တပဘုရားလက်ထက်ဘယ်ဘုရားလက်ထက်အဲဒီကတ္တပဘုရားလက်ထက်ကြတော့ကိကိမင်းကြီးရဲ့သမီးတော်ခုနှစ်ပါးနေအပြင်ခေမဥပလောနာသပတာသာသဂေါတမီဓမ္မစေဝမဟာမာယာဝိတာကသာပိတတ္တမီလို့အဲဒီတော့လည်းပဲသူတို့ညီမခုနှစ်ပေါ်ဖြစ်ခဲ့ကြတယ် ဘဝဟာပူလိုက်ရှင်လိုက်ကွဲလိုက်တွဲလိုက်မှန်ရလားအေးအဲ့ဒါပဲအဲ့လိုနဲ့ထုတ်ပြီးတော့ဘဝခရီးတွေဖြတ်ကျော်လာခဲ့လို့အခုနောက်ဆုံးဘဝမှာသူ့နာမည်တဲ့ရှေးတုန်းကဘိက္ခဒါယိကာရှေးတုန်းကဘာလဲအေးဘိက္ခဒါယိကာဆိုတဲ့အမည်နဲ့ထုတ်ပြီးတော့ပါရမီဖြစ်ခဲ့ပါသည်အဲ့ဒါနဲ့ကဘာကဘာတွေကြော်လွှားပြီးတော့ဘုန်းကြီးတို့ရဲ့ ဗာရကကဘာခောတမမြတ်ဘာဝရလက်ထက်ရောက်တဲ့အခါမှာရာဇဂိုတထေကြီးရဲ့သမီးမေဖတ်ထားရလို့ဖြစ်လာတယ်။အဲဒီကနေပြီးခုဒိဋ္ဌိတွေကြောင်းတိုက်ရောက်လာတဲ့အခါကျတော့ဘဝဇတ်မြုပ်သောအဖြစ်သူသည်တဲ့ဒိဋ္ဌိတို့ရဲ့ယဟန်ဖြစ်ခံယူဒိဋ္ဌိတို့ရဲ့ဗေဒနာတိုက်တိုင်းရဲ့ရေရာစတဲ့ဝါဒတွေသင်ပါရမီတဲ့ဉာဏ်ကောင်းတဲ့ပုဂ္ဂိုလ်လေးဆိုတော့အကုန်တတ် အကုန်တတ်တော့ဒီเจ้าမှာဒီပညာသူတို့ကုန်ပြီထင်တယ်အဲ့တော့ငါပညာပြိုင်ဟိမတ္တဒီတဲ့ထူးမြတ်တဲ့ပညာရလို့ရညာရှာမယ်ပါရမီချက်မြတ်တဲ့ပုဂ္ဂိုလ်လေအဲ့လိုဆိုပြီးတော့တရွာဝင်တရွာတဲ့ဆိုပြီးတော့ပြိုင်ဘက်ကိုရှာလိုက်တာရွာတရွာမြို့တမြို့ဝင်မဲ့ဆိုရင်ရွာထိတ်မြို့ထိတ်မှာသဲဘုံဘုံတပီခဲစိုက်ပြီးတော့ကုဏ္ဏလကေတီနဲ့ရှင်ပြိုင်ရဲတဲ့ အဲ့ဒီတပည့်ဘက်ကိုမှုံမှုံညံ့ညက်ခြေဖြက်ပါဘေးကလူတွေလည်းအကုန်လုံးပြောပြခொနှစ်ဟန်းလောက်နေပြီးတော့ဒီတပည့်ကဘယ်သူမှဖြက်ချီးဝန်းတယ်လို့မရှိဘူးဆိုရင်ယူပြီးတော့တခါတမျိုးကိုပြောင်းပြန်တယ်တဲ့အဲ့ဒါလိုအဲ့ဒါလိုနဲ့ရာဇီဝါနေပြီးတော့တခါလေခကြီးထွက်တာလိုက်တာဟောသာဝတိရောက်လာတယ်ဘယ်ရောက်လာလဲသာဝတိ အရိတဝတိရောက်လာတဲ့ခါကျသဲဘုံဘုံတပိခက်ဆိုင်ကုံဏလကေသည်နဲ့ပညာရှင်ပြိုင်ရဲတဲ့လူတပိခက်ဖြစ်ကြသာဘင်းကလူတွေလည်းအသိပေးထားပြီးသူဆုံးခံသွားတာပေါ့အဲ့ဒီမှာဘုန်းကြီးတို့ရှင်သာရိပုတ္တရာဘယ်သူပါလဲဖရာရဲ့ညာလက်ယုံကြည်ပေါ့ဖရာရဲ့ PA ဆိုရင်လည်းမမပါဘူးအစဝံလို့ပြောခြင်းလည်းပြော ဒါတော့နားလည်အောင်ပြောရတာအေးအဲ့ဒီရှင်သာရိပုတ္တရာကိုရမကြီးကလည်းပဲဂူရီပညောမဟာပညောတိတ်္ကပညောဟာတာပညောသဝနာပညောကမိရပညောလောကီပညာဒီဂရီ16လုံးရရှင်သာရိပုတ္တရာက လောကီပညာဒီဂရီဘယ်နှလုံး16လုံးရတာအေးအဲ့ဒါနဲ့တို့ပြီးတော့သူတို့ လူပြိုးတော်ဘဝမှာတက်တော်ရွယ်အစိမ့်မှ ရွှေတောင်ထိတ်တပင်မျောတွင်တန်ဝေတော်ရာညာဟောသူတို့ရဲ့ပုံနာလူမျိုးရဘာသာဘာဝ48ဂရေစီကျွယ်ဝတယ်ရှင်မောက်ကလာနဲ့သူတို့ကပါရမီဖြည့်ပဲသက်တော်ရွယ်စိတ်မှရွှေတောင်ထိတ်တပင်မျောတွင်တန်ဝေတော်ရာညာလူပေါင်းကိုရှောင်ရှားလို့ ထွက်သွားကြဆုံးအတူတဲ့ကဲလူပြိုတော့အသက်25နှစ်အရွယ်တောင်တိပွဲသဘင်ကြည်ရာကနေပြီးတော့မှတန်ဝေရပြီးတော့တောထွက်ကြတဲ့ပွဲကြည့်ရင်တောထွက်တာဘယ်လိုပါလဲတို့လူနေနဲ့တော့ကြွားဘူးလားအနည်းနဲ့အဝေး၃နဲ့၄ကြောချင်းကပ်ပြီးတော့ကိုကြွားတာ တရားတွေနားလဲရတာကို15ရက်တစ်နေ့3ရက်ဆိုရင်ဘယ်လောက်ပါလဲဟမ်40နဲ့5ဗျနားလဲရတဲ့တရားတွေဓမ္မဒုရတို့ကသူ့ဝန်နဲ့ရှာရွှေနှပါမှာဖေဟာဒီဓမ္မရေးမောဟဆင်းသွားရင်အကုန်လုံးပျောက်ခဲ့ပါတယ်ဖေဟာဟုတ်လားကောင်းတယ်သူ့ဝန်နဲ့ရှာရွှေနှပါနေပါဖေဟာမောခိုင်းတာနဲ့ ရှင်သာရိပုတ္တရာရှင်မောကလအလောင်းတို့ကြတော့အတိတ်ကပါရမီရှိတဲ့အတွက်ဒါကြောင့်ေတတ္တောရဲ့စိတ်မှရွှေတောင်ထိတ်သပင်မျောတွင်တန်ဝေတော်ရာညာလူပေါင်းကိုရှောင်ရှားလို့ထွက်သွားကြဆုံးအတူတန်ခါချင်းဇူနေတဲ့လူတွေကနေတဲ့လူတွေကြီးနေတဲ့လူတွေနှစ်တရာအတွင်းမှာအာလုံးသိကြရမယ် သေဆိုတာရှိရင်မသေဆိုတာရှိရမယ်တကယ်ကြီးကဟုတ်တယ်ကွာငါလည်းအဲ့ဒါတွေးနေငါထင်တော့ထင်တာပဲမင်းမျက်နှာမပြုံးမရထဲဝခါညာအိမ်ထဲများမင်းစီမပြေလို့ကလွလားလို့ငါအောင်းမင်းနေတာအင်းမင်းကငါသာပြောမင်းမျက်နှာလက်ဒီတိုင်းပဲငါဒီတွေးဒီကြံပေါ့လို့မပြောနိုင်ဘူးကွာအဲ့ဒါနဲ့တိတ်တဆိတ်ဘယ်သူမှမပြောဘဲနဲ့ပွဲကြီးရာကတကယ်ချင်းနှစ်ယောက်တောထွက်ခဲ့သည်ခြေသူတော်ကောင်းကြီးများတောထွက်ပုံနော် သူတို့ကကန့်ကွက်ခြင်းနဲ့အတန်တိတ်ဆန္ဒပြမနေနဲ့အေးအဲ့ဒါပဲဗျာအဲ့တော့သူတို့နှစ်ယောက်ထွက်သွားတော့ဟလားသိင်းကြီးဆရာကြီးတန်ရောက်အဲ့ဒီမှာပညာတွေတက်လက်တော့ဆရာဖြစ်သူတို့မလို့ခြင်းဘူးနောက်ဆုံးရှင်အသတိဆိုတဲ့ပင်စဝကိတဲကအငယ်ဆုံးပုဂ္ဂိုလ်ရဲ့တရားနာရလို့ရှင်သာရိပုတ္တရာသောတာပန်ဖြစ်သူကထဆင့်ဟောပြလို့ရှင်မောက္ကလန်လောင်းဟာသောတာပန်ဖြစ်ကြပါသည် သူတို့ဘာလို့ရင်တောထွက်ခဲ့အဲတောတူရင်ဟမ်ပွဲကြည့်ရင်တောထွက်ခဲ့တာသူတို့ကဘာလို့တော့စိန်နေရှင်တော်ဘွဲ့ရာဝဲတဲ့စံပြောတဲ့ဘုရားကိုရမလက်ထက်မှာသူတို့အဲ့ဒီမှာကျွတ်ပွဲလွတ်ပွဲကြီးကျုံတာပေါ့မှန်ရလားဒါဖြင့်သူတို့နှစ်ယောက်ဘာဖြစ်လို့တောထွက်တာလဲဆိုရင်ပါခြင်းလို့ထွက်တာဒုပိယိတ္တိကမပါခြင်းလို့ကိုမထွက်တာပဲဒါပဲ ဟုတ်တယ်မဟုတ်လားဘာလို့တောင်တွေးမြောက်တွေမတွေးနဲ့လေကြွတန်းဝင်ရင်လို့ဟိုကတောထွက်တာတို့ပြိသေးကကြွတန်းမှမဝင်ရင်ပဲတပည့်တောထွက်လိုက်မလို့ကိုင်းတော်ပြီဗျအေးဒါကြောင့်ပါခြင်းအောင့်လို့ရသလားတို့လူတွေကမပါခြင်းတော့အခုဘယ်တိရအောင်မမေတ္တရဖရာကြော်ပြီးတော့နောက်ဖရာတွေတိရအောင်အောင်မှလားတော့ပြောတာဟုတ်လားအဲ့ဒါသတိထားရဗျာကိုင်းတော်ပြီအဲ့ဒီမှာ ရှင်သာရိပုတ္တရာတို့ပါရမီအရှင်ပြည့်တဲ့အခါကျတော့တကယ်ပျော်ပွဲရွှင်ပွဲဒါတဇောင်မုံကြတ္တိကနက္ခပွဲဆိုတာဟိန္ဒူဘာသာကလာတဲ့ပုံနာတို့ရဲ့ပွဲအဲ့ဒီမှာတခါလဲအငိမ်ရောဇရောမြက်လက်ရောကပွဲသဖြင့်ကြိုးဝိုင်းနေရောလေအာရှင်ဇလောစာจิตရောစာจุဩပြူရတိပြောသာရနောပရိနာသောတယောသာဟာရောဝရိယလည်းအပြိုက် ဘာကြောင့်လဲဆိုဒီတထေသနှစ်ယောက်ကသဘောကျရင်ရွှေတို့ငွေစက်လက်ဟုတ်လက်စက်ဟိုအထက်ဆုချကြတာဒါကြောင့်အာမန်ရှိသည်မြတ်တို့ပြီးတော့သူတည်းငါသာလို့ဆိုပြီးပြိုင်ရတယ် ဗိမာနာဓာရဏိမာနိတုံရှံဟရိဇဘာနာနိဘဗံသရာရေယောဣမာတတေပပရံယောသမန္တတောဒိဗာဇာဇတံဘဝဇံတေယောနေတာရိဇာတိမနုဿလောကေဟိပါတယောနာတပောခရောဇီယောတို့မိသနားလဲလားဘုန်းကြီးလည်းရမ်းချဟိုကပုံနာတွေပဲ အေးအဲ့ဒါပဲဗျာဒါကြောင့်ပါခြင်းရအောက်ထားလို့ရသလားအခုရှင်သာရိပုတ္တရာရှင်မဟုတ်လားနော်ကျုပ်ပွဲကြီးကိုပါခြင်းတော့ပွဲကရင်တန်ဝေခရပြီးတော့တောထွက်သားဒါကြောင့်သူတို့ကြွတန်းပါသွားကြပြီမဟုတ်လားတို့ပြိဿတရား45ခုဟောတာပါပလားမပါရင်အောက်ကမကြည်သည်စေရှိတယ်များများစားကြဟုတ်တယ်ကိုင်းတော်ပြီအဲ့ဒါလေးသတိထားအေးအခုလည်းပဲ ရှင်သာရိပုတ္တရာကိုရောမြတ်ကြီးရဲ့ဂုံကျေးဇူးတွေလောကီပညာဒီဂရီ16လုံးရတဲ့ရှင်သာရိပုတ္တရာသူကအေးတရားထိုင်ခြင်းသောအာကြီးနဲ့ဆိုပြီးတော့တစ်တပင်အောက်မှာနေရထိုင်ခင်းလေးနဲ့တရားထိုင်ဘုရားကသာရိပုတ္တရာပဲသွားပါလိမ့်တစ်ပင်အောက်မှာတရားထိုင်ဟင်ဒီလိုဆိုရင်ငါဘုရားသာသနာယဟန်နေဟာ ရှင်သာရိပုတ္တရာကိုအတုယူစေဆိုရင်ဒကာဒကမာတိစေတနာကြည်ပြီးဆောက်လုပ်ထားတဲ့ကျောင်းကံဖရာတွေမဒိသိမ့်မဲ့နဲ့အမိုက်တရားနဲ့ပျက်စီးကုန်တော့မှာပဲငါတရားပြနာချမှတော်မယ်ဆိုပြီးတော့တကူတော်နဲ့ရှင်သာရိပုတ္တရာထိုင်တဲ့သစ်ပင်အောက်ကအမိုက်တွေအကုန်စုအဲ့ဒီဘက်မှာခြေရတော့တစိတ်ခန့်နဲ့သာရိပုတ္တရာတရားပြုမြင်ပြီးရင်ပျောက်စေတည်းဒိဋ္ဌာထားခဲ့ရှင်သာရိပုတ္တရာ တရားထိုင်ဖြုတ်လိုက်တဲ့အခါကျတော့သူ့ရှိအမိုက်ပုံမှာဘာတွေ့ဘုရားရဲ့ခြေရောရာတွေ့လိုက်တော့ကဘေးပညာရှိခြင်းဆိုတော့သိလိုက်ပြီ။ဩငါအမိုက်မလဲလို့ဝေယဝိစ္စမပြုလို့နောက်နောက်သာသနာယဟန်သံဃာတော်တွေတရားတော်မှရီဆောက်လို့လူတန်းတဲ့အဆောက်အုံနေ အေးပြစ်ထားမယ်ဆိုရင်ဖြင့်အလဟတာပြက်ကြည့်ဆုံးမကုန်မဆိုလို့ငါ့ကိုဆုံးမတော်မူတာပဲလို့အဲ့ဒီအမိုက်ကျုံးကိုအမိုက်ပုံကိုဘွေစောဦးကျုံးပြီးတော့မှသူများနဲ့ဆုံးကမလိုက်တော့သံဃာတော်တွေဆုံးကကြွရင်ကြောင်းကျင်လှိလေပြီးတော့မခေါက်ရတည်တဲ့သင်္ကန်းခေါက်ေးတောက်ယူရေမရှိရေဖြစ်သုံးအိုမရှိရင်ရေဖြစ်မိုင်းမလဲရရင်လဲဆိုပြီးတော့နောက်ဆုံးမှတပါးလေးဆုံးခံကြွတာ ဆွမ်းကကြွားတော့မှကုဏ္ဏလကိတိသဲဘုံမောစိုက်ထားတဲ့တပည့်ခဲမြင်ရတော့ကိုရောကသိလိုက်သိလိုက်တော့ဟေးတငယ်လေးတွေလာကြကွာလာကြကွာဒီတပည့်ပဲဘသူစိုက်ထားမသိဘူးတဲ့ပရပိုင်းမတယောက်ကငါနဲ့ရှင်ပြန်ရဲရင်ဒီတပြေခက်ကိုခြေဖြတ်လိုက်ကြလို့တော့ကျွန်းဝသာကြတာပဲကိုရောကြီးဒါလို့တို့ဖြတ်လိုက်ကြ အဲ့ဒီမှာတတ္တိကောင်းတဲ့ကလေးတွေကတခါလေဟီလဝလာဆိုပြီးအကုန်လုံးခြေဖြတ်ချတယ်။ကုဏလာကိတိဆွန်ခံရကပြန်လာကြည့်လိုက်တော့ဟောတပြေကပြက်သွား။တပြေကပြက်သွားတော့မှဟေ့ဒါဘသူလောက်ထားလဲကွ။ကလေးတွေကပြောတာတရားစစ်သူကြီးဖြစ်တဲ့ရှင်သာတိဗုဒ္ဓရာအဖြက်ခိုင်းလို့တပြေတော်သူဖြက်လိုက်။ဩငါနဲ့ဝါထပြိုင်မဲ့ပုဂ္ဂိုလ်ပေါ်လာပြီကိုသို့တော်သူအထင်တော့မသေးဘူး ပညာရှိပြည့်မြင်တယ်ဆိုတာလို့ပဲအရေးကြီးတော့နည်းနည်းတော့အကဲခတ်မိတယ်။ယောက်ျားလည်းဖြစ်ငါသမီးဘက်ကိုဒီလိုပြောပါရဲ့ဆန်းနဲ့ခြေဖြတ်နိုင်တဲ့တတ္တိရှိရင်တော့တာမန်ယောက်ျားမဟုတ်ဘူး။အာသာနိမေယောက်ျားနဲ့တူတယ်။အဲ့ဒါလို့တွက်ပြီးတော့မှတဲ့အင်းပရိသတ်ကတော့ဒီတိုင်းနေလို့မဖြစ်ဘူးဆိုပြီးတော့မှအဲ့ဒီမှာပရိသတ်ရဲ့တဲ့တာဝတိကအင်ဂျင်၈000ရှိတယ် အဲ့ဒီအင်ကြီး7000ကလူတွေကိုကာယကနေ့တရားရှိသူကြီးဖြစ်တဲ့သာရိပုတ္တရာနဲ့ငါတို့ကောဏလကေသည်တဲ့အဲ့ဒါပညာချင်းပြိုင်ရမှဖြစ်တယ်သင်တို့လာရောက်ကြည့်ရှုပြီးတော့နားထောင်ကြအပွဲပွဲမှာနှွဲတိုင်းအောင်ခဲ့တဲ့ကောဏလကေသည်အဲ့ဒါနဲ့သူအစွမ်းသူကုံတတ္တိကုမာနထားပြီးတော့သူပဲအနိုင်ရမယ်လို့မျှော်လင့်ခဲ့ အဲ့ဒါပိဋကတွေကိုအကုန်လုံးအသိပေးပြီးတော့မှအဲ့ဒါရှင်သာရိပုတ္တရာရှိရသွားရှင်မရလားတဲ့တပိတော့တပိပဲကိုချစ်ဖြက်ခိုင်းတာမှန်မေးတယ်ပရပိုက်မှာဒါဖြင့်အရှင်မရကအရင်မေးမလားတပိတော့ကအရင်မေးမလားအေးယောက်ျားသားဆိုတဲ့ငါကအရင်မေးရဒါပေမဲ့မင်းကငါအခွင့်တူးနေရပြီပေးလိုက်တယ်မင်းအရင်မေးအဲ့ဒီမှာကုဏ္ဏလကေတိကသူသင်ထားခဲ့တဲ့ဝါထတထောင်မေးလိုက်တာ ရှင်သာရိပုတ္တရာကိုရောမြတ်ကြီးအဘူရိပညောဒိဋ္ဌပညောအာသာပညောသဝနာပညောနိဗ္ဗေဓိကပညောဆိုတဲ့လောကီပညာဒီဂရီ16လုံးရခဲ့တာပဲကုဏ္ဏလကိတိမေတာလောက်တော့အေးအမနာထလာသွားတော့ထားနဲ့ငါပြောပြင်ပိုင်းလိုက်တယ်လို့တိကနတိကနတိကနဖြေချလိုက်ပြီးသွားတိုင်းမင်းကလေးမင်းမေးဖို့ရကုန်မလားကုန်ပါပြီရှင်တကယ်ဒါဖြင့်ငါမေးမယ် မေးပါဧကောတိကိဉ္အေဧကောတကုဆိုတာကိဉ္ပဲဟာကိုပြောထားလေတဲ့ဗျာဟောမေးကြတစ်ဆိုတာဘယ်ဟာလဲနှစ်ဆိုတာဘယ်ဟာလဲ3 4 5 6 9 10 10 10တိဥဒ္ဒါဒါပေမဲ့တခုပဲမေးရတာရှိသေးတယ်တခုဆိုတာဘယ်ဟာလဲဆိုတော့ကုဏလကိတိသူ့အာရတထောင်မွေနှောက်ရှာလိုက်တာအဖြစ်မှမရဘူးအဖြစ်မှမရတဲ့အခါကျတော့မှ မပြောနိုင်ပါရှင်ဘုရားအာတို့သာသနာတော်မှာကိုရင်ကလေးကစဒါသိတယ်သင်ကအဲ့ဒါလို့မသိရင်သင်ရှုံးပြီပေါ့မှန်လားပါရှုံးပါပြီအဲ့ဒီအတတ်ပညာဘာလို့ခေါ်တယ်လဲဆိုတော့ဗုဒ္ဓပညာလို့ခေါ်သည်မိန်းကလေးအာဗုဒ္ဓပညာဒါပေမဲ့အဲ့ဒီအတတ်ပညာတပည့်တော်သင်ញင်နဲ့မရဘူးလားတဲ့ဟော အဲ့တော့ရှင်သာရိပုတ္တရာကငါတို့လိုဖန်ဝါစင်မြန်ဝသင်္ကန်းနေယဟန်ပြုရင်တော့သင်ပေးနိုင်တယ်ဒါကဘုန်းကြီးတို့ဓမ္မပဒလာတဲ့စကားနောက်ထေရီကာရတို့ကြတော့သလိုမဟုတ်ဘူးဖယားထံရောက်မှပဲသင်္ကန်းဝတ်တယ်လို့ဆိုပါတယ်ဒါကြောင့်ဘုန်းကြီးတို့တရားမများကတော့ဟိုတုတပုတ်ကိုတည2နာရီလောက်နဲ့ပြီးသွားဘုန်းကြီးတို့ခြာလဘလဲလို့အဲ့ဒါဓမ္မပရာယောနော်ဣတတဲ့တို့အင်္ဂုတ်တို့လည်းကြည်ရတယ်ထေရီကာထာလည်းကြည်ရတယ်အပရံလည်းကြည်ရတယ် တရားတဖို့ဖြစ်ဖို့မှာဘုန်းကြီးတို့မှာအချမ်းရမြောင်များစွာအသုံးပြုရပါတယ်ဒါအဲ့ဒါတချို့ကဒူရိုဟောပြီးရောဒူရိုဟောပြီးရောဒူရိုဟောတော့ဘာနားလဲပါဘာမှနားမလဲကြိုက်သိမ့်ရလို့ဇတ်ထဲကပြောသလိုစောစောသေးတော့စောစောအိပ်ရတာပေါ့ကြိုက်ရှိတယ်ဗျာအဲ့ဒါလေးလည်းသဘောပေါက်ကြဘုန်းကြီးတို့လည်းဘယ်ရှိခြင်းမှမလို့ နားလည်အောင်ဆိုပြီးတော့ဖြေကားဖြန်းကားစာမြစ်စာရအကွက်ကလေးတွေသွင်းသွင်းပြီးတော့ပြောပေးရတာမှန်ရလားအေးအဲ့ဒါနဲ့ဆိုပြီးတော့ယဟန်ပြုရင်มาတဲ့ဆိုတော့ဓမ္မပဒကတော့အေးဆိုပြီးရှင်သာရိပုတ္တရာကပဲတောင်းယူပြီးတော့ကြောင်းခေါ်သွားလို့ဘိက္ခုနီမတိထံပြုခိုင်းတယ်ဒါပေမဲ့ဘုန်းကြီးတို့အပဒံနို့ကြတော့အဲ့ဒီလိုမဟုတ်တော့ထေရီပဒံနို့ကြအဲ့ဒီမှာသူကရှင်သာရိပုတ္တရာကိုဝန်ချပြီးတော့ တပိတော်ဝေယံပြုပြီးတော်မူပါတပိတော်ရှင်မယားကိုကိုယ်ွယ်ပါဤစိကပ်ပါဤလေးမြတ်ပါဤဟင်ငါ့ကိုမကူပဲမစိကနဲ့ငါဆရာဖြစ်တဲ့ဘုရားရေတဝန်ကျောင်းမှာတရင် သုံးဆံမျောနေတော်မူတဲ့အဲ့ဒီဘုရားထံသွားပြီးတကားလားတပိခံမှာကြည်သားများဒါလေးတွေဒါသနာသဘောပြောရရင်အတုယူစီရမကောင်းဘူးလားအေးသူနဲ့ရှင်ပြန်လို့သူအနိုင်ရတာပဲဆိုပြီးတော့သူကအနိုင်မယူဘူး ငါမှဆရာရှိတယ်တဲ့အဲ့ဒီဆရာကတော့ဗုဒ္ဓဂေါရမပဲအခုဇေရုံเจ้าမှာတရေသုံးနေပါတယ်အဲ့ဒီကိုသွားပါဆရာထညွှန်ပြလိုက်တာဘယ်မှာညွှန်ပြလိုက်တာအေးအခုခေတ်တော့အဲ့ဒါလူတကာဓမ္မတွေကလူသဘောလူလောကအကြောင်းတွေအကုန်လုံးသိပါတယ်ရုပ်ရှင်တွေကရောဟိုထုတွေကရောစာဆောင်တွေကရောသွားရင်တတိလိုလိုဘာလိုလိုဟုတ်လားသူပဲဆရာလိုလိုဘာလိုလိုဆိုပြီးတော့ဒါတွေကအများကြီးဖြစ်တတ်တယ် ဒါကိုလည်းသတိထားဖို့ရပေါ့ဂိုင်းတော်ပြီအဲ့ဒါနဲ့ခါရမြတ်စွာဘုရားထံရောက်မြတ်စွာဘုရားလည်းရောက်တဲ့အခါကျတော့မှမြတ်စွာဘုရားကသာသမပိစေကာဌာနတပရသဟိတာဧကံဃာတပရံသယောယံသုဒ္ဓဝဥပသမတိတဲ့သာသမပိတထောင်အရေးအတွက်ရှိသောဂါတာဂါတာတိစေဟောတိတကယ်ဖြစ်ဖြစ်ဥရော စကလုံးပေါင်းတထောင်ဖြစ်ပါစေအနာထဗရသဟိတာတော်ဝဲတောင်ဖွဲမဲဖွဲမောင်ဖွဲဆိုတဲ့အကျိုးမပြည့်ချီးနှီးဖြစ်ပါမူကနာသေးရောမမြတ်ပါဘူးစကလုံးအခွန်မောင်းတထောင်ဖြစ်ပါစေတဲ့အကျိုးရှိပါနဲ့မသရှင်အနှစ်သာရမရှိရင်ထိုတထောင်သောစကားဟာမမြတ်သေးပါဘူးဧကံငါတဗရတိယောယံသုတ္တဝဥပသမ္မတိယံအခြင်း တပုတ်ထီတလုံးဤသောတရားကို သုတ်တော်နာကြရ၍ဥပသမတိကိလေသာဘူဖိညိဧဘာဝေဤဧကံဃာတပရံတေယောဧကတပုတ်သောဃာတပရံဃာထပုတ်ဒီဝါစကားတလုံးသည်တေယောကောင်းစွာမသွေအမြတ်ကြီးမြတ်လာပါပေတည်း စကလုံးအခွန်တထောင်ဖြစ်ပါစေအယိုးမပြေအချင်းဤဆိုရင်မဲ့ဖွဲ့မောင်ဖွဲ့တော်ဖွဲ့တောင်ဖွဲ့ဆိုရင်ဖြစ်မမြတ်ပါဘူးတဲ့တလုံးဤပင်ဖြစ်ပါစေအနိတ္တရပါအလုတ်တရားပါညာသဘောပါမဲ့ဆိုရင်ဖြစ်အဲ့ဒီတလုံးဤသောစကားကိုနာယူခြင်းသုံးပွားများလိုက်လို့ငြိအေးသွားမဲ့တွင်တလုံးတပါဒဖြစ်ပါစေမြတ်ပါတယ်မြတ်စွာဘုရားကဟောတာ ဟုတ်ပလားအေးဒါကြောင့်တို့ပရိသတ်ကြီးအဲ့ဒါလေးဆိုရအောင်အကျိုးမဲ့ညဂါထာမြာမြာကမမြတ်ပေအကျိုးမဲ့ညဂါထာမြာမြတ်ကမမြတ်ပေအကျိုးအဲတလုံးသောမှကြာနာယ မြတ်လငြိမ်ကိလေတလုံးတော်မှဂျာနာယမြတ်လငြိမ်ကိလေကဲအဲ့တော့တရားဓမ္မဟာကျင့်သုံးပွားများအထုတ်ဖူးတဲ့ဆိုရင်အာတရားထုံးမှနိဗ္ဗာန်ရသွားပြီဟာတာတာကြီးဟင်းဘယ်လိုမြတ်ရပါလဲဟောဒီက ကြည်ကြပွားများအထုတ်ထားတဲ့ပုဂ္ဂိုလ်ကြတော့ဩပရမယုံနဲ့နာကွယ်ရမယ်နာမရူပပရိသေဒညာပြီးတော့အကြောင်းနဲ့အကျိုးသိရမယ်ပစ္စယပရိက္ခညာပြီးတော့နေတာရူပနာတသိရမယ်သံမတနာညာပြီးတော့ဖြစ်ပျက်ကိုသိရမယ်ဥရိယဘေယညာပြီးတော့အပြက်ကိုသိရမယ်ဘေငါညာဟုတ်လားဘယအာရိနောနေပိတမုတ်တိတိပတိသင်္ဃသင်္ဃရုဏလောမဂုတရဘုမက်ဖို့နိဗ္ဗာန်လို့ညာစဉ်16ပါးညာခြင်းပါလားပါ16ပါး အေးတခါတော့ငါပြောခဲ့ပြီဝိသုတ်ခုနှစ်ဖြာချင်းချင်းမှာကခုံငါကြော်လွားမဖြစ်ပွားဘူးတပါးပြီးနေတပါးဖြစ်နေတစ်သီလဝိသုတ်တိသီလစင်ကြယ်ရဒါအခြေကသီလမစင်ကြယ်ပဲနဲ့သေအောင်အားထုတ်ပတရားမှမရနှစ်စိတ်တဝိသုတ်တိခြေရလည်းမတ်စိတ်အလဲအလည်းမတ်စိတ်နောက်ကလည်းမတ်စိတ်မတ်စိတ်ကြီးစင်ကြယ်ရမယ် အဲ့ဒါလည်းသီလဝိသုဒ္ဓိဖြစ်မှစိတ်တဝိသုဒ္ဓိဖြစ်တယ်စိတ်တဝိသုဒ္ဓိမှစိတ်ကြီးစင်ကြဲမှပရိသယေဒိဋ္ဌိဝိသုဒ္ဓိအယူမှန်စင်ကြဲတယ်ဤကယုတ်ဤကနာဤကအကြောင်းဤကအကျိုးဟုတ်ပလားအဲ့ဒီလိုဒိဋ္ဌိဝိသုဒ္ဓိဖြစ်မှကင်္ခဝိတရဏဝိသုဒ္ဓိဖရာဖို့တရားဖို့သံဃာဖို့ယုံကြည်မှုမှန်ကန်တိကျဖြောင့်မတ်သည် အဲဒီလိုကင်္ဃဥဒရဏဝိသုဒ္ဓိယုံမကိုပဲဖြောင်းမှမဲကမဲကညာတာတသနာဝိသုဒ္ဓိမရှိမပွားငြိမ်းထားရင်လမ်းမပဲရှုမှပွားများအာထုံမှလမ်းမှန်ပဲလို့လမ်းမှန်လမ်းမှပိုင်းခြားသိသည်အရိမကမကညာနာတနာဝိသုဒ္ဓိလမ်းမှန်လမ်းမှပိုင်းခြားသည်မှာပฏิပရာညာနာတသနာဝိသုဒ္ဓိလမ်းမှပေဖြောက်လမ်းမှန်လျှောက်ဆိုင်ရောက်နိဗ္ဗာန်ပြီး လမ်းမကိုပဲလမ်းမကိုကြိုးစားပါများအထုသဖြင့်နောက်ဆုံးညာနာတသနာဝိတ္တရိဆိုတဲ့မညာဘုံညာနိဗ္ဗာန်ကိုရပါသည် ခုံငါကြွန်လွှားမဖြစ်ပွားဘူးဟုတ်ပလားအေးအဲ့ဒါပဲအလုံးမပါတဲ့တရားကိုနိုင်စားမပါတဲ့လူပော့ဆတ်ဆတ်ဖြစ်တတ်တယ်ပြိတ္တာဒါကြောင့်အလုံးဆိုတာပါရမယ်ဘယ်ဘုံနိဗ္ဗာန်အော်တိုမက်တစ်ပဲရမှာလို့အခုတို့ပြိတ္တာကြည့်လေ45ဘုံကြည်တောင်းနာမှာ အဲပါရမီမပြည့်သေးတော့အခုခုမှသုံးညာစားရင်အခြေခံပါရမီအာနကောပါရမီအနည်းငယ်ရှိရင်ဖြည့်ခံပါရမီအာနကောပါရမီပြည့်လူပြည့်နည်းပြည့်သွားရင်ဖြင့်နောက်ဆုံးပါရမီမှန်ရဲ့လားပါရမီဆိုတာအလုတ်ပါရမီဆိုတာအလုတ်ပါဗျာပရမဏံကမ္မံပါရမီပရမဏမြင့်မြတ်ထက်တကြသောသူတို့ဤကမ္မလုံအာသည်ပါရမီပါရမီတဲ့ ဟုတ်ပလားငွေတွေးရင်တရကြာတွေးရင်ခလုတ်ငုတ်တွေးရင်သင်ပြူရှုတွေးရင်ကပလားအဲ့ဒီလိုသဘောထားနဲ့မကြောက်မယွန်းနောက်မတော်မရဲဝန်စားနေရှေ့သို့ချီမှပါရမီလို့ခေါ်သည်ဒါကြောင့်တို့ယောဂီတို့ဆရာဆရာများကအိလင်စောလာထာကနောက်တွင်ပါရမီရှင်လာစဉ်းစားဖို့ပင် အချိန်ပိုတာကြိုးစားကြရင်ရှင်ပြိုင်ပွဲသူပဲနိုင်မိခြင်းတဲ့ဗျဟောဒါကြောင့်ကြိုးကြိုးစားစားနဲ့နင်လားငါလားကို အားထုတ်မှပါရမီဖြစ်ထားပါရမီဆိုတာရဲရင်တော်သူတို့ဤလုံငန်းပါရမီဆိုတာရဲရင်တော်သူတို့ဒီအဲ့ဒါပဲသူများမိုးကားရေးတောက်လို့မိုးကားရေးတောက်ရင် ရှူးသွားမှာပေါ့မထုချတော့ဘူး မှန်ရလားအေးအဲ့ဒါလေးနဲ့ပတ်သက်လို့ဘုဒ္ဓတပုတ်ပြောရှင်းတော့ငါတဲ့တောကြီးမြင်မဲတဲ့မှာကိုတော်တပါသူရတာကဂါထာလေးတပုတ်ရအဲ့ဒီဂါထာလေးတသူကကြင့်ကြံပွားများအတုံးလို့ညညအိတ်ခါနေကြရင်အဲ့ဒီဂါထာလေးရုံရင်လေတောလုံးအမြောင်တောင်လုံးအနှံ့သာဓုကညံညံဝေပြီးတော့တုံခိုက်သွားတယ်တနေ့ဘိရကသုံးပုံဆောင်ယဟန်နှစ်ပါး ကြွရောက်တပည့်လက်သားတွေနဲ့အဲ့တော့ပိဋကသုံးပုံဆောင်ဆိုတော့သူကကာထာလေးတစ်ပုတ်ပဲတတ်တာကိုပိဋကသုံးပုံတော့နှုတ်ငုံဆောင်နိုင်တဲ့ပုဂ္ဂိုလ်တွေပဲလို့အားကြယုံကြည်ပြီးတော့ရှင်မရတို့တရားဟောတော်မူပါဗျာဟဲ့တော်ကြီးမြတ်မဲ့သင်တပါးတည်းရှိတယ်ငါတို့ကဘု து ဟောရမှာတော့အာတပည့်တော်ခါထာလေးတစ်ပုတ်ရလို့ရွှေ့ရင်လေတော်လုံးမြောင်တောင်လုံးအနတ် သာဓုတန်ညံညံဝေပြီးတော့သွားတယ်ဖေရရှင်ပြတို့များဟောလိုက်ရဘာပြောကောင်းမလဲဖေရသူကတော့မျောလင်းချက်နဲ့တကယ်လိုလားတဲ့စိတ်နဲ့လျှောက်ထားဒါနဲ့ဘိဒကသုံးမုံဆောင်နှစ်ပါးကတပါးတစ်လက်တပါးတစ်လက်ကောင်းတို့ရာရာသုတ်တတ်သားတဲ့ဒေသနာတွေရွတ်လိုက်တာဒီကိုယ်တော်တပါးပဲသာဓုခေါ်တယ်အဲ့ဒါနဲ့ရွတ်လို့မောသွားတော့ဟဲ့မောင်မသိသင်းပြောတော့သာဓုကညာညာဝေဆို အခုတော့သစ္တာရုတစ်ခုပဲရှိပါပေါ့လားပြောတတ်ပေါင်းဗျာတပည့်တော်အခါတိုင်းရွတ်တာတော့တောလုံးအမြောင်တောင်လုံးအနတ်သာဓုတညာညာဝေတယ်ဗျာကိုင်းရွတ်စမ်းกว่าအဲ့ဒီမှာကိုတော်ကတခါတည်းရွတ်လိုက်တာတကယ်ပဲတတော်လုံးတတောင်လုံးညာသွားအောင်နတ်တွေကသာဓုခေါ်တဲ့ဘသူကသာဓုခေါ်အဲ့တော့ဗိဒကသုံးပုံဆောင်ရဲ့နောက်လိုက်ရဟန်းများက အဲမျက်နာလိုက်တယ်တို့ဆရာတွေဟောရမှာတော့သာဓုမခေါ်ပဲဒီကိုယ်တော်ဟောမှာသာဓုခေါ်တယ်မကျေနပ်ဘူးဆိုပြီးတော့ဘုရားထံရောက်တော့ဒီအကြောင်းလျှောက်တာအဲဒါယောသဂါထာတတံမဝေအနာတပရသာဟိတဧကံဂါထာပရသေယောယံသုတ္တဝဥပသမတိတဲ့အေးစကလုံးမအခွန်တထောင်ရှိပါစေအဲ့ဒီမှာတဲ့ အနှစ်သာရမရှိဘူးဆိုရင်ဖြင့်မမြတ်ဘူးတကားထတပုတ်တလုံးပဲဖြစ်ပါစေအနှစ်သာရရှိရင်မြတ်တယ်မောင်မင်းမြတ်စိတ်မကောင်းမရှိနဲ့မင်းတို့ဗိဓကသုံးပုံတောင်းတဲ့ကဗိဓကသုံးပုံထုံးလုံးမွေလို့နောက်ပါဇက်ကရွတ်တာပဲရှိတယ်အဲ့ဒီအတိုင်းမကျင့်ဘူးတဲ့တောနေတဲ့ကိုရောလေးကသူရတဲ့တကားထာအတိုင်းကျင့်လို့သူယဟနာဖြစ်နေပြီအဲ့ဒါကြောင့်အသိနဲ့အကျင့်မှာ အသိကပို့ပြီးတော့အကျင့်ကပို့ပြီးတော့မြတ်တယ်အဲ့ဒီအကျင့်ရှိတော့အသိကလည်းပဲအလိုလိုဖြစ်လာတာပဲမှန်ရလားအဲ့ဒါလေးသဘောပေါက်ဗျာဒါကြောင့်အခုမြတ်စွာဘုရားကလည်းပဲယောဇာဂတတတံပတိအနတ္တပရသာယိတဧကံဂတပရသေယောယံသုတ္တဝဥပသမတိလို့ဘုရားကအဲ့ဒီလိုတပုတ်ထဲဟောလိုက်တာနဲ့ပြိဿရေခုနကကုံဏလကေတိဟာ တရားနာရင်မတ္တပฏิသံဗိဒပတ္တယဟနာမဖြစ်တော်မူတယ်မိမမူမဆိုတဲ့စကားလုံးလေးသုံးထည့်လိုက်ယဟနာထေရီမကြီးဖြစ်တော်မူတယ်ပฏิသံဗိဒပတ္တယဟနာဘာဖြစ်တယ်အဲ့ဒီပฏิသံဗိဒကလည်း၄မျိုးရှိတယ်အထပတိသမိတာဓမ္မပတိသမိတာနိရုဒ္ဓိပတိသမိတာပฏิဘာနာပတိသမိတာတဲ့ အချင်းချင်းပြောရရင်တော့တရားရသည်နဲ့တမြိုက်တည်းတည်းဘိဒကသုံးပုံဟာသူ့ဘိုက်ထဲရောက်လာအဲ့ဒါကိုပฏิသံမီတာပတ္တယဟနာလို့အကျမ်းစာနားလည်တာဘိဒကသုံးပုံဆောင်နိုင်ပေမဲ့လို့သောတာပတ္တိမဲ့ဖို့ရခြင်းမရမယ်မရတာများသည်တရားအထုတ်လိုက်လို့ယဟန္တာဖြစ်သွားရင်ဘိဒကသုံးပုံနှုံငုံဆောင်နိုင်တဲ့ပုဂ္ဂိုလ်ရာဒုနဲ့ဒီဖြစ်လာသည်ဆိုလိုချက်ကသိတဲ့အတိုင်းကျင့်ဖို့ဘာလဲ အေးအဲ့ဒါပဲဒီသင်နေရတယ်ဆိုတာကျင့်ဖို့သင်တာကျင့်တယ်ဆိုတာအဲ့တော့အမျိုးသားတွေကိုရင်ဝတ်တုံးကသေခိယတက်ကြရဗရိမန္တလဝဉ္ညိသွားဟလာနိဝသစ္တမိသင်္မိုင်ကိုဟောအံပါရုပိတမိကိုဟောသင်္ကန်းကိုယုံအံဣတိဤသို့သိက္ခာသင်ခြင်းကျင့်ခြင်းအထုတ်ခြင်းကိုသင်တယ်ရှင်းတယ်အထုတ်တယ် သင်မို့တတ်တတ်မဟုတ်ဘူးကျင့်မို့အထုတ်ဖို့သင်ရတာမှန်ရလားကရဏီယာပြုတ်အပ်၏တဲ့ဟောတို့ပါဠိစာပေမှာကရဏီယာလည်းပြုတ်ကိစ္စလည်းပြုတ်အဲ့ဒီသရာနှစ်ခုဘယ်လိုထူတော့မဖြစ်မနေတဲ့မလွတ်တမ်းကျင့်ရမှာကရဏီယာအကြောင်းသင်မှကျင့်ရတာကိစ္စတဲ့ဟောအခုဒီမှာကြည့်ပရိမာဏနာနိဝသေတမိတိတိခာကရဏီယာ တေကိယ85ဘုတ်ကြီးအကုန်လုံးကရဏီယနဲ့ကြီးလာတာဟုတ်ပလားဒါကြောင့်သိတဲ့အတိုင်းကျင့်တဲ့ပုဂ္ဂိုလ်ကမြတ်တယ်ဆိုတာတို့တချိန်ကပြောခဲ့ပြီးဖြစ်ပါတယ်နော်ဟောဗျာပြောခဲ့ဘူးလားပြောခဲ့ဘူးပါပြီပိဋကပြောရတဲ့လူကရှက်လို့မျက်စိတောင်မပွင့်ရဲဘူးအေးအဲ့ဒါပဲဗျာဒါကြောင့်အခုဂါထာလေးတပုတ်ဖရာကဟောလိုက်တော့မှကုဏ္ဏကေတိသည် ဟောပတုမုတ်တရာမြတ်စွာဘုရားလက်ထက်ကစကဘာတသိန်းကြာပါရမီတော်တွေဖြည့်ခဲ့တာအခုဒီနေရာကြတော့ဟုတ်လားတလုံးနဲ့နဲ့ထွက်ရပေါက်တဲ့ဝိဇ္ဇာလို့ဟောပဋိသမီရာပတ္တပိဋကသုံးဘုံကြောင့်ယဟနာမကြီးဖြစ်တော်မူတယ်။ဘာဖြစ်သွားတော့အေးအဲ့ဒီလိုပိဋကသုံးဘုံကြောင့်ယဟနာမကြီးဖြစ်တော်မူတယ်ဗျာ။အဲ့ဒီအခါကြတော့မှ ဘဂဝတောတဏိကပပိသလဗယဥပသံပရာတပည့်တော်မြတ်စွာဘုရားထာမမှာရှင်ယဟန်ပြုလိုပါတယ်ဘုရားလျှောက်ထားတော့မှဘုရားကကောင်းပြီလို့လက်ခံတော်မူကဘိက္ခုနီတွေခေါ်ပြီးတော့သူ့ကိုယဟန်ခါခိုင်းလိုက်ပြီးတော့မှဘိက္ခုသံဃာကြီးထတ်ရှင်ယဟန်ခါတယ်နှစ်မျိုးယောက်ျားတွေကြတော့ယဟန်သံဃာထံတခါတည်းယဟန်ခါယုံနဲ့ရတယ် အမျိုးသမီးများကြတော့ဘိက္ခုနီမန္တကယဟန်ခံရတဲ့ဘိက္ခုဆိုတဲ့ယဟန်ယောက်ျားဒီထာမယဟန်ခံရတယ်ဟုတ်ပလားဒါလည်းဘိက္ခုနီသာသနာ900ပဲရှိဘာကြောင့်လို့မိမသားဆိုတာစိတ်တက်ပြော့စိတ်ကြပြောတော့သိခဗုဒ္ဓေမထိန်နိုင်မှဆိုလို့မြတ်စွာဘုရားကသာသနာ900ပဲထားခဲ့တယ်အဲ့ဒါအချို့အချို့ကဘိက္ခုနီသာသနာဖြစ်ခြင်းလို့ဆိုပြီးအိန္ဒိယတို့ ဒီလောကတုန်းကမကြသေးဘူးဒီမှာလည်းအဲ့ဒါအရေးဆိုလို့သံဃာနာယကတွေတော်တော်ကိစ္စများသွားသေးတယ်။ကိုင်းတော်ပြီ။အဲ့ဒါလို့ဆိုပြီးတော့မှယဟန်ခံပေးပြီးယဟန်ခံပေးပြီးတဲ့အခါကျတော့မှပရိသတ်ရေဖရာကယဟန်ရောက်ကြယဟန်မိမအမျိုးသားမျိုးသမီးပရိသတ်၄ပါးအလယ်မှာအဲ့ဒီကုဏ္ဏလကေသီကိုဧတရက်သို့မဟုတ်အကေရမီပေးတော့ဧတရကံဘိခဝေ မမတာဝိကာနံခိပဗိညာဏံဘိက္ခုနီနံယတိရံဗဒ္ဒကုဏလကေသာတိဘေကဝေပရိသတ်လေးပါဥจิตသားတို့မမငါဗျာဤသာသနေသမုဒ္ဒရာနဲ့တူစွာအမွယ်ရှိဖြာသာသနာတော်မြတ်၌အေးအဲ့ဒီမှာလဲသမုဒ္ဒရာရဲ့အမွယ်ဘဏ္ဍပါတော့ အေးရှစ်ပါးဗျာအရှင်နဝကံကိုမလွတ်ယွံဘွယ်မတိတမိသာဖြစ်တယ်ဟောသမုဒ္ဒရာဟာရှင်းရှင်းရဲ့နဲ့တာမို့တဖြည်းဖြည်းတဖြည်းဖြည်းမှထောက်တရမရအောင်နဲ့တာကံကိုမလွန်မြေကြီးငါးသွဲမြင့်ငဲငါရဘလောက်ရည်ရီလာလာကံပြီရှံတယ်လို့မရှိဘူးတဲ့အဲဒီလိုပဲဒုသာသနာ မလုနာပြမတ္တဝါတွေမဘုံနိဗ္ဗာန်ရရင်တဲ့နေတရားမရှိဘူးရဲ့လို့မရှိပါဘူးတဲ့ဗျာ သမုဒ္ဒရာလာခြင်းနဲ့လားမြင်ငငါရအေးအမြစ်ချောင်းမြစ်ကြီးငါသွဲကလာလာကန်းကိုလွန်နေမရှိသလိုတဲ့အေးသာသနာတော်မှာမဲ့ဖို့နိဗ္ဗာန်ရလို့အဆောက်အဦပဲသူနေရာမရှိဘူးဆိုတာမရှိပါဘူးတဲ့ဟောယွန်းဘွယ်မတည်တဲ့သမုဒ္ဒရာထဲမှာခွေးသေးကောင်ဝက်သေးကောင်မထားဘူးလှိုင်းပုတ်ပြီးတော့ကန်းမတင်ပေးလိုက်တာပဲဒါသူ့ရဲ့သဘာဝအဲဒီလိုပဲတဲ့သာသနာဖြတ်တဲ့ပုဂ္ဂိုလ်တွေ သာသနာတော်ကလက်မခံဘူးတဲ့တနည်းနည်းတပုံပုံထုတ်ပြီးတော့သူ့ကိုဖျက်ချစ်ပြစ်တယ်တဲ့ဟောအေးယွန်းသမအရှင်နဝကငုံမလွန်ယွန်းဘဝမတိတမြည်တဲ့ဖြစ်ကလာကဝဝတယုတ်ကဝကိုပုံနာကဝဝဘုန်းကြီးဖြစ်ရင်129သွဲဒါပဲသံဃာတမြည်တဲ့ပဲရှိတယ်ဟုတ်ပလားအဲ့ဒါကိုထောက်ပြီးတော့ဘုန်းကြီးတို့က ဘုရားကိုယ်ွယ်တဲ့အခါမှာဟုတ်လားဗုဒ္ဓဘာသာဖြစ်ယရဏသုံးပါးသာရှိရမယ်တဏိဘုရားရှင်မမှာဘုရားပဲရှိရမယ်သူရာတိဘုဘအောင်ဘုမင်းကောင်းရကကျင်တော်ရွှင်ကျော်ရွှေပန်ကျွတမညာဘာယတိကြာတိတကောင်းမှုချုပ်အိမ်တွင်မဲမာဂရိငါမဟုရှင်ကြီးတွင်39မိမြင်တော်ခဏမဲဘုဗ္ဗမင်းကြီးနောင်ဘုဗ္ဗမေဝနာမိကြနံကရိုင်းအံကုံနောက်မတော်ရှိမတော်တောင်မတော်မြောက်မတော်ထဲ့မတော်အဝီစီမတော်မလောက်ကောင်းဘူးကြိုက်မှယူမကြိုက်မယူနဲ့ ကြိုက်လို့မှဘုံနာပဒယူလိုက်ရင်တော့အဲ့ဒါတွေလုံးဝမထားသင့်ပါဘူးမှန်ရလားအေးအေးအမြင့်ချောင်းငါတဲ့စီလာတဲ့မြေတွေမြင့်ငယ်ငါရတဲ့ရောက်တော့အေယာဝတီသမုံဒုဒ္ဒရီဇော်ကြီးပန်းလောင်အမြင့်ဖြစ်ပေါ်လာအဲ့ဒီမြင့်ငယ်ငါရကရည်တွေစစ်စင်းတော့မြေကြီးငါတို့ရဲ့ရောက်အရှိရဝတီမဟိတရဘုခင်ငါယမုန်နာအမြင့်ရောက်တယ်မြေကြီးငါးသိန်းငါရည်တွေစီးသွားတော့သမုဒ္ဒရာလည်းရောက်တော့သမုဒ္ဒရာအမြင့်တခုပဲရှိတယ် မြင်းငါ900မြေကြီး9သွဲတော့ငါရေရအချင်းချင်းချင်းခါရင်ခါဆက်ချင်းဆက်မယ်သမုဒ္ဒရာတဲ့ရောက်ရင်ငန်တော်ရတာတကူပဲရှိရတယ်အလုံးဗုဒ္ဓဘာသာတွေသဘောပေါက်လားကျိုင်းမှယူယူပြီးရင်တခြားယုတ်ဘာမှမထားနဲ့ထားရင်အဲ့ဒီလူကသစ္စာပေါက်ပဲမပြတ်သားဘူးမှန်ရလားအေးဒါလေးတွေလည်းသဘောပေါက်အဲ့ဒါကိုဘုန်းကြီးတို့ကမလို့လို့နိုင်တယ်မဟုတ်ဘူးဒါမျိုးတွေကြည့်ပြီးတော့စာပေကြည့်ပြီးပြောတာ အစဉ်နဝကံကိုမလွန်ယွန်ပွားမတိတမိတဲ့ဖြစ်တဲ့ဗျာဟောအဲဒါကြောင့်တို့ဘာသာရေးကိုယ်ဝယ်တဲ့နေရာမှာဒကာဒကမာများ အထုသတိရှိကြအာနာပါနာနုတ္တိအမျိုးအာနာရနဲ့ဟူအာလင်အာနာရနဲ့မယားအာနာရနဲ့တင်ရင်တော့ဟမ်ကဲအောက်သူနဲ့အထက်သားရရင် အောက်သူကရင်ခံမှန်ဥရှင်ကြီးအထက်ကအိမ်တွင်မင်းမဟာဂရီပါလာပြီဗျာ။ တော့ကြဘိုးဘိုးကြီးတို့ဘာတို့ပါလာပြီဆိုရင်ကြားတောင်လူတောင်နေတရားမရှိဘူးလမ်းမေးထွက်ထိုင်မှုရှိတာအဲ့တော့တခုတည်းပဲထားတဲ့မာယလားနဘင်ကအိမ်တအိမ်ကမွေးနေသွားပင့်ထားတယ်ဖယားကကြည့်ရအောင်အဲဘိုးဘိုးအောင်ဘုံမင်းကောင်တွေ့ရင်တော့ခေါင်းမြောက်ပြီဒီအကောင်ပို့မလားငါတို့ ပြန်ပို့မလားနဘင်ကတော့တိုက်ပွဲဝင်ရအောင်ပါဟုတ်ပြီလားအဲတချို့လူတွေကတော့ဘုန်းကြီးပြင်သွားရင်အตาလေးအဲ့ဒီဇလုံးလေးအခန်းနဲ့ထဲတာ အကားနဲ့တကားလုံတာမှမဟုတ်ဘဲနဲ့ဟာတာတော့ဟိုမှာမြင်နေတာတလုံးနဲ့ထွက်အဲ့လိုမလုပ်ကြပါနဲ့ကြိုက်မှယူမကြိုက်ရင်မယူနဲ့ယူမှယူမှတော့ဒါပဲဖြစ်ရအလုံးသဘောပေါက်လားအေးအဲ့ဒါပဲအဲ့ဒါဆရာတော်ဖြူဆရာတော်ကလည်းရှုလဲကြီးမောင်းမောင်းလာတယ်နဲ့လောက်တာဘယ်မောင်းအောင်မလို့ဒါယထာဆိုတာသူ့လမ်းသူမောင်းတာအဲ့ဒီလမ်းမောင်းနေရင်တော့ဘာဖြစ်တော့ကျွဲလည်းမချောင်ဘူး ဟုတ်လားရှင်လည်းမရှောင်ဘူးမြင်းလည်းမရှောင်ဘူးတိုက်မှာပဲယထာကသူလားနဲ့သူမောင်းတာအေးအဲ့ဒါကိုပဲဖြူစရာတော်ကြီးရဲ့စုလဲကြီးမောင်းတယ်မောင်းတယ်ဆိုတော့ရည်ကျင်တဲ့ကြည်ခင်ရဲ့မပြောကျင်တော့ဘူးစောခင်ရဲ့တော်ပြီအဲ့ဒါလေးတွေတတိထားအခုမင်းပြိဿဘုံဘုံလည်းမမြတ်စွာဘုရားကจิตသားတတိจิตသမီးတို့ ငါဗျာသာသနာတော်ဘိက္ခုနီမအပေါင်းတို့တွင် ခိပ္ပပိညာခိပ္ပလှင်သောမြန်သောထူသော အပိညာကအတိညာအေလင်သောမြန်သောအတိညာရှိသူအပေါင်းတို့တွင်ဘာဒကုဏလကိတာဆိုတာရှိတဲ့သူသည်အမြတ်ဆုံးအချွန်ဆုံးအမွန်ဆုံးအထွတ်ထိပ်ဆုံးအသာဆုံးဖြစ်တယ်လို့ဧတရက်ပြတော်မူတယ်။ဘာပြတော်မူလဲ။အေးအဲ့ဒါတဘဝတည်းရတာလား။ ဟုတ်ဘူးကဘာတသိမ့်တိုင်တိုင်ပါရမီဖြည့်ခဲ့ရတာမှန်ရလားအဲ့ဒါပါရမီမပါဘူးလို့သုံးရင်တော့ဟုတ်မဟုတ်ကိုယ်ပိုင်ဉာဏ်စဉ်းစားမှန်ရလားအေးအဲ့ဒါလေးတွေအထုကယူစိုက်ကြဗျာဂိုင်းထားအဲ့လိုနဲ့ထောပြီးတော့ပြီးသွားတော့အေးခွန်ကြီးတို့ယဟန်သံဃာတော်များကြတော့ဝါကျွင့်ရင်ခရီးထွက်ကိုထွက်ရ မတော်ဖက်တဏှာထက်နေကြရင်ဒကာဒကမကိုဆွဲလန်းတတ်တယ်လှလှပဆွဲလန်းတတ်တယ်နေရာဆွဲလန်းတတ်တယ်အဲ့ဒီလိုကုလေသူနတ်နုဂိတော့ကုလေသူအမျိုးတကာအိမ်မျိုးရွာတို့၌အနတ်နုဂိတော့မတမရဘူးဒါကြောင့်လှဲ့လေပြီးတော့သာသနာပြုနေအပြင်တရားဟောထွေးရမယ်ဧကိဏမကိဏတွေအာဂမိဋ္ဌခရီးတစ်ကြောင်းနဲ့ယဟန်ပါမသွားနဲ့သာသနာပြန့်နေလိမ့်မယ် အေးခရီးတကြောင်ကိုတပါးသာမင်းတို့သာသနာပြုကြလို့အဲ့ဒီလိုခိုင်းတာအဲ့တော့အခုကုဏ္ဏကေတိဟာလည်းပဲဘိက္ခုနီဖြစ်သွားပြီတဏိယဟံမဖြစ်သွားပြီ။ဘာဖြစ်သွား။အဲ့တော့ဗုဒ္ဓဥပရိစ္ဆေဝိုင်းနဲ့အတိုင်းသူသည်အဲ့ဒါခကြီးထွက်ရတော့။ငါအပေါင်းဖော်တွေနဲ့မြို့အသီးပြီးရွာအနွယ်နွယ်ဆက်သွားတယ်။အဲ့တော့တမျိုးရွာသည်ရောက်သွားတယ်။တမျိုးရွာသည်ရောက်သွားတော့ အဲ့ဒီအခါကျတော့ပေါ့လေလူသွားရသမိုင်းကပါပြီးသားလူသွားရင်ပါပြီးသားဗျခင်ဗျားတို့ကြည့်ပါလားယောဂီအောင်မသူကတရားတွေဘာတွေအထုလို့ပါလားအခုတော့ကဒီလူကြီးကပလောင်ချင်းနေတဲ့လူကြီးပါဟောသမိုင်းကပါပြီးသားဟောဒီမိမကအမေတော့ကညကလသူကသွားပြီးတော့တချင်းဆိုနေအမေခုရိတ်တာရောက်လို့ပါလောသမိုင်းကပါပြီးသားဘာပါတော့ ဒီသမိုင်းကလူဒီအရေးနဲ့မကင်းသလိုသမိုင်းကပါပြီးသားအဲ့တော့ကုဏလကတိကအမျိုးကလည်းများအရွယ်လေးကလည်းငယ်လှမလှချောမချောအဲ့တော့ယဟနာတတိမာကြီးကျတော့ဟိုဒီဒီလျှောက်သွားတော့မှအဲ့ဒီမှာပုထုခြင်းယဟမတွေပေါ့တဏိပြောရင်သီလရှင်ငယ်လေးတွေကပေါ့ဟိုကတခါတည်းလိုက်လာတော့ရုပ်ကလည်းချောတော့ထင်ပေါ်တာပေါ့အရွယ်လေးကလည်းငယ်ငယ်လှလည်းလှသူသမိုင်းကလည်းပါလာတော့အနန္နာသွားသွားပြီးတော့မေးကြတယ်ဟိုတဲ့ ထီရီမာလေးတဲ့စတ်စုတယ်တော့မအောင်မေးပါနဲ့နော်တဲ့ဟိုတခင်မာလေးကဟိုအရွယ်ငယ်သေးတယ်နော်ငယ်ပါသေးတယ်တဲ့အခုမှ20ကျော်30အတွင်းရှိပါသေးတယ်တခင်မာလေးကလှတယ်နော်တဲ့ဓမ္မဒါကတော့လူတွေပြောကြပါတယ်တဲ့သူကဒါပဲဇလုံးမြတ်ပါနာတာလေးတိတ်လှတာပဲနော်တဲ့ဟိုတခင်မာလေးတဲ့စတ်စုတယ်တော့မထင်ပါနဲ့နော်ပြောတော့သာစတ်စုတယ်မထင်ပါနဲ့လူကတော့စတ်စုနေပြီ ဒါကြောင့်ဥပုသ္စေတိတတရားမင်းကြီးကလာတာမဟုတ်လားကိုကအဲ့ဒါလေးသွားတော့တတိယစัจ jude တော့မအောင်မိပါနဲ့တဲ့ဟိုးတဲ့ဟိုအားတော့နာပါတယ်နော်တဲ့ဟိုတခင်မလေးကအိမ်တော်ကြခဲ့သေးတယ်ဆိုဟုတ်ပါတယ်နောက်ကြောင်းမကွယ်ဝိဟန္တာဖြစ်နေပြီကိုလိန်နာညာတာရှိပါဦးမလားအဲဒါပြင်ယဟန္တာမဖြစ်သေးရင်တော့ဘုန်းကြီးတွေငါပြောစကားယုံမယ်လို့တော့မအောင်မလိုက်ကြနဲ့ပေါ့လေနော်အေးအဲ့ဒါပဲ အဲ့ဒါနဲ့ဆိုပြီးသခင်မလေးကအိမ်အောင်ကြာခဲ့ရဆိုဟုတ်ပါတယ်တဲ့ဟိုစသုတယ်တော့မထင်ပါနဲ့နော်တဲ့ဟိုသခင်မလေးရတဲ့အိမ်အောင်ကဟိုဟိုဟိုပြောမှန်တော့အာနာတွေကြားတာပြောတာနော်တဲ့စွတ်စွဲတယ်တော့မအောင်မိပါနဲ့ဟိုသခိုးကြီးဆိုဟုတ်ပါတယ်ဟိုကပြောင်းမယ်အဲ့ဒီအခါကျတော့မှတခါလေတခါရှေ့ဆက်မိတာစသုတယ်တော့မထင်ပါနဲ့ ဟိုသခင်မာလေးကအဲ့ဒီတခိုးကြီးကိုလင်လုတ်ပြီးတော့သခင်မာလေးကတောင်ပေါ်ကတွန်းချတတ်ခဲ့တာဆိုဟုတ်ပါတယ်ဟိုကမလိမ်ဘူးမှန်ရလားမှန်ပါဘူးဒါပြန်ကယောဂီတယောက်ချင်းခုံမေးကောင်းပါပြီညသုံးမင်းခေါ်ပြီးလစ်ကြသောနော်အဲနောက်ပြန်ကဆိုတပတ်ကစကားသိန်းတော့မှဆိုနောက်ပြန်ကတရက်ပဲကြံတော့တယ်မေးစရာကဟုတ်လားကောင်းပါပြီအဲ တိုင်စီဟုတ်လားတိုင်စီခေါ်ပြီးတော့လစ်ကြစို့ပေါ့ကိုင်းရှိသေးဗျာအဲ့ဒီလိုဆိုပြီးတော့သခိုးကြီးကိုသခင်မကိုယ်တိုင်တတ်ခဲ့တာဆိုဟုတ်ပါလေဟိုဒါဖြစ်ရင်တဲ့အဲ့ဒီသခိုးကြီးကိုမုန်းသလားမုန်းပါဘူးဟောဗျာသူကိုယ်တိုင်လည်းတတ်ခဲ့သေးတယ်ဆိုလည်းမုန်းသလားဆိုတော့အေးအဲ့ဒါကြောင့်တို့ရှေးတုန်းကလူပညာရှိကြီးတွေရှိတယ်အဲ့ဒါကိုတီးပြီးတော့ကဟောမင်းမဆရာတော်ကြီးကအမှားသာရေးခဲ့တယ်မဟာဗုဒ္ဓဝင်ထဲမှာ အေးပညာရှင်ဖြစ်တဲ့ဆရာထွန်းကြီးတို့ကပြောခဲ့တယ်တဲ့သူဒီဟွာကိုတတ်ခဲ့တာကသေစီလူသောစိတ်ထက်သူ့ရဲ့ပါရမီအညွတ်အညောက်ပါရမီနိုးတော်လို့သာဖြစ်တယ်လို့ယူဆပါတဲ့ဟောအဲ့ဒါဆရာလင်းကြီးတို့ဆရာထွန်းကြီးတို့ကမှားခဲ့တယ်တဲ့သူတို့ကပညာရှိကြီးတွေဒီပိဋကဆရာတော်တို့ကတော့အလေးမြတ်ပြုရတဲ့ပုဂ္ဂိုလ်ကြီးတွေဂိုင်းထား အဲ့လိုပြောတော့ဟိုသခင်မသူ့ကိုမုန်းသလားမုန်းပါဘူးလားဟိုမမုန်းရင်လွမ်းသလားဆိုမလွမ်းဘူးလေဒါဖြင့်မေ့ရောမေ့သလားဆိုတော့မမေ့ဘူးလေကဲမုန်းသလားမုန်းပါဘူးလွမ်းသလားမလွမ်းရင်မေ့လိုက်ပါတော့ဘောဆိုမေ့ရလားမေ့ပါဘူးကိုင်းဆိုမမုန်းမလွမ်းမမေ့ဘူးမမုန်းမလွမ်းမမေ့ဘူးတရားရတာသူကျေစုတရား သူနဲ့သာပင်မတွေ့လင်သူနဲ့သာပင်မတွေ့လင်ရပင်တရားရအမထင်ရှင်ရဲ့လေးလေးတန်ဝေယရှင်ရဲ့လေးလေးတန်ဝေယဒုက္ခတရားပြဒုက္ခတရားပြရွှေဘုံမောမဆန်လေးယရွှေဘုံမောမဆန်လေးယမနာဘဝရှိပေမှာ ဘဝမနာခတံဝေခဘဝမနာခတံဝေခမယတရားသာမယတရားသာတရားရတာသူကျေစုတရားရတာသူကျေစုမလုံးမမုံမလွမ်းမမေ့ဘူးဘုန်းကြီးတို့တော့ဘယ်သူမှကယ်ရမီပေးဘူး ပါဠိလည်းကိုယ့်ဘာကိုယူရတယ်မြန်မာလည်းကိုယ့်ဘာကိုပြရတယ်လင်္ကာလည်းကိုယ့်ဘာကိုယူဆိုတော်လည်းကိုယ်တိုင်ဆိုရတယ်သူများလို့ငားမဟုတ်ဘူးဘယ်သူမှအကယ်တည်းမပေးဘူးဟမ်မငြိမ်များတဲ့ဒီဘဝမှာကွယ်ဥပုံနေကြရင်ဖြာပုံသွားတော့မယ်ဟုတ်လားခိုင်းရှိသေးဗျာသူဟာဘာဖြစ်လို့မမုန်းတာလဲယဟန္တာမှာအမုန်းမရှိတော့ဘာကြောင့်လဲဒေါသကင်းတယ်မုန်းတယ်ဆိုတာဒေါသ ဒါကြောင့်အခုလောကကြီးကဒေါသတရားတွေနဲ့မုန်းနဲ့မုန်းနဲ့ဆိုရင်အမုန်းဆုံးဖြစ်သူဖြစ်သွားကြတယ်ဟုတ်တယ်မဟုတ်လားမုန်းပါတယ်ဆိုတာတွေကနောက်ကြတော့ပြဿနာတွေပြည်လီသွားတော့မောင်းငိုသာအချစ်ဆုံးွယ်ဆိုဖြစ်သွားကြဗျာရောအတောင်အပြောင်းလဲမြန်တဲ့လောကမှန်ရလားညမပြည်မှာပဲမြို့အကြီးဆုံးတော့အဆိုးဆုံးဟာရန်ကုန်ပဲအပြောင်းလဲအတော်မြန်တယ်မှန်ရလား ဘုန်းကြီးကြည်ညိုရင်လည်းအမလေးဂရီဂရီဂရီဂရီနဲ့မကြည်ညိုရင်လည်းဟင်းဆိုလှဲ့တော့မကြည့်တော့ဘူးဘုန်းကြီးပေါ်သားပဲတဲ့ဘုန်းကြီးတို့တက်ပြီးတော့ဩငါတည်လာလို့ငါတကားမှများလာလို့အောင်းမေးရတယ်ဟုတ်လားအေးအေးအဲ့ဒါပဲဒါကြောင့်မမုံမလွမ်းမမေ့ဘူးတရားရတာသူကျေစုတရားရတာသူကျေစုသူနဲ့သာပင်မတွေ့လင်သူနဲ့ ရပင်တရားရအမထင်ရှင်ရဲ့လေလေတံဝေယဒုက္ခတရားပြရွှေဘုံမောမဆန်လေယမနာဘဝရှိပေမှာဘဝမနာကတံဝေကဘဝ မယတရားသာမမုံမလွန်မမေ့ဘူးတရားရတာသူကျေစုအေးဒါကြောင့်သူကို မုံသလားမုံမေ့သလားလွမ်းသလားအဲယဟနာဆိုတာလောဘကုန်ပြီလောဘကြောင့်လွမ်းရတာလောဘမရှိရင်မလွမ်းဘူးဒေါသရှိလို့မုံရတာ ယဟနာဒေါသမကြီးတော့မုံမလားအေးအဲ့ဒါပဲဗျာဒါပေမဲ့မေခေါ်မေသလားမေပါဘူးအဲသူ့ကြောင့်ယေရှုရှိပြီးတော့တရားရတာတဲ့ဗျာအေးဒါကြောင့်တန်ဝေခဆိုတဲ့စိတ်ဓာတ်ကရှိရတခြားနေရာမှာပန်းခင်းသောလမ်းဖြစ်ပေမဲ့တရားအထုတ်တဲ့အခါကျတော့ယုံနာတို့ရဲ့ပေါ်မှုပြောင်းမှုဘင်္ဂဘယအာရိနောနေပိတာဟောဒီလေးညာဟာအပြက်ကိုမြင်တဲ့ညာဘာကိုမြင်တာလဲ အေးတချို့ကညာတခုတည်းရဲ့သူကြတော့ဒီအပြက်မြင်တဲ့ညာမှာ၄ဆင့်ရှိဒီဂရီတစ်ဖြည်းတစ်ဖြည်းတိုးတက်သွားတာအဲ့ဒီလိုအပြက်မြင်တော့ခန္ဓာရဲ့ဟုတ်လားဖောင်းမှုပိမှုတွေအဲ့ဒါတွေပြက်နေတာကိုသူကသင်္ခါရသဘောမြင်တာဒုလူရိယသာသေးလင်ဆုံးကုံရှုံးတွေးခြင်းမှတာဝေကဖြစ်ကြဟိုကအဲ့လိုမဟုတ်သင်္ခါရတရားတွေရဲ့ဖောင်းသားတွေရဲ့ပေါ်ပြပြပြအာတဖြည်းဖြည်းမြန်သာသွားတာတွေအကွေစထိုင်ထလှုပ်ရှားအေးအဲ့ဒီဘင်္ဂဘယအရင်းတော်နေပြီတာ ဒီလေးညာအတွင်းမှာယောဂီဟာအာယုန်နမိတ်ထင်လာရတော့ဂျူရုနဲ့ကျက်တဲ့တစ်ကိုင်းချောင်းမိလောင်ငုတ်ဟောနေပူပြင်းအဲ့ဒါလို့6ခန်းနဲ့အာယုန်နမိတ်တွေတွေ့ရအာကိုခန္ဓာမှာကိုဆိုရင်လည်းအယုနဲ့ကျဲကျဲအကျောနဲ့ပြိုင်ပြိုင်ပိန်တိန်တိန်ချစ်တိတိခွေးတိတိခေါက်တော့တော့ဆိုပြီးမြင်ရတာအဲပြီးတော့ကိုခန္ဓာကမျက်ရည်တွေကျင်ကြီးတွေကျင်ငယ်တွေတကူလုံးစီးကြပြီးလိုက်တော့ကိုအနံ့တောင်ကိုနန်းတယ်လို့လို့ဆိုပြီးတော့ဒလိုအထိဖြစ်လာတာတ ဒီညာနေတွေ့မှအထက်ညာကိုတက်လို့ရတာမှန်ရလားအေးအဲ့ဒါကြောင့်သူနဲ့သာပင်မတွေ့လင်ရပင်တရားရအမထင်ရှင်ရဲ့လေလေတံဝေယဒုက္ခတရားပြရွှေဘုံမောမဆန်လေယ မနာဘဝရှိပေမှာဘဝမနာကတံဝေကမယတရားသာမမုံမလွမ်းမမေ့ဘူးတရားရတာသူကျေစုတရားရတာသူကျေစုအေးအဲ့ဒါပဲ ဒါကြောင့်ယဟနာဖြစ်တဲ့အခါလောဘဒေါသမောဟမာနအဲ့ဒါတွေမရှိဘူးတာမန်ခொနကပုရုဇဉ်လူသားတွင်ကုဏဏကေတိယအခြားသောဘိက္ခုနီမတွေမေးတာကိုရဲရဲတင်းတင်းတီတီငိမ့်ငိမ့်မဖြစ်နိုင်ဘူးရှက်ရင်ဟိုတော်ဟာမျက်နှာညိုအလိုမကြလို့အဲ့ဒါလိုဖြစ်မှာအခုတော့သူကတော့တီတီကြီးကြီးပဲ မှားရကိုဟုတ်လားမထိမ်မချမ်းမဲ့နဲ့ထုတ်ပြီးတော့ဖြောင်းမြောင်းတန်တန်ပြောရတဲ့တတ္တိရှိလာတဲ့အဲ့ဒါတရားရဲ့ဂျေဇုဘာဂျေဇုတရားရဲ့ဂျေဇုပါဘုရုဇင်းနဲ့အရိယာကွာတာအဲ့ဒါအရိယာတို့ကရွတ်ဖြောင်းတယ်ကိုယ့်ဘာကိုဖြစ်ခဲ့တာကိုအမှန်ကန်တိကျစွာနဲ့ပြောရတဲ့ဖွင့်ဆိုရဲတာမန်ဘုရုဇင်းကအဲ့ဒါလိုမဟုတ်တဏီမဟုတ်တဏီဖြောင်းွယ်ွယ်တတ်တာလေးတွေရှိတယ် မှန်ရလားအေးအဲ့ဒါလေးတွေလည်းဒုဒကနမသတိထားလို့ဩအရိယာအဖြစ်ရောက်အောင်ဒီဝိပဿနာတရားအားထုတ်ဝိပဿနာတရားဉာဏ်တွေကကိုယ်ကောက်လိန်တွန့်ပြီးတော့မမှန်မကန်ထုတ်တဲ့သဘောတရားတွေကိုပယ်ဖြောင်းပြီးတော့ရိုးဖြောင်းရှင်းကျဲတဲ့သဘောတရားတွေဖြစ်အောင်လုပ်ပေးလို့ဒါကြောင့်အရိယာတို့ဟာအရိယာဆိုတဲ့စကားလုံးကဖြူစင်သူမြင့်မြတ်သူအထက်တန်းကြသူတဲ့ဟောအရိယာဆိုတာ ဖြူစင်သူမြင်းမြတ်သူ အထက်တန်းကြဘူးလွမ်းတယ်ဆိုတာလောဘမုန်းတယ်ဆိုတာဒေါသအဲ့ဒီလောဘဒေါသကလည်းမောဟဆိုတဲ့မှောင်ရိပ်ခိုပြီးမှဖြစ်တာမောဟအမှောင်မရှိရင်လောဘပြောင်းမဖြစ်ရဘူးဒေါသပြောင်းမဖြစ်ရဘူးပြောလိုတာကလောဘနဲ့ဒေါသဒီတတ္တိမရှိဘူးမောဟကိုအကာအကွယ်ယူပြီးမှသူကဖြစ်တာ အဲ့တော့တို့ကဘောင်းနဲ့ပိန်နဲ့ခွေတဲ့စားနဲ့စားတဲ့ဝါတဲ့မြို့တဲ့ယူတဲ့ပောက်တယ်လို့မှတ်နေတော့သိသိနေတော့မသိမှုမောဟအမောင်းပဲနေမှန်ရလားအဲ့တော့လောဘဒေါသအနာကနိုင်သေးလားတမမရင်ဘယ်နှချက်ပြဘာတွေပြပါလဲအေးအဲ့ဒီတော့တမတ်တဖို့ပါရမီပြည့်လို့ရခြင်းရမရလို့ဒီအမတ်တန်းလန်းနဲ့သိရင်အောက်ထစ်ဆုံးနတ်ပြည်အောက်ထစ်ဆုံး ကိုင်းဘလောက်အာမခံရကောင်းလဲလောဘဒေါသဒရင်ငါကင်းတာလဲဒရင်ငါအကျိုးရှိတာပဲမှန်ရလားမဲ့နဲ့သမုတ်စေတာဆိုတာတော့ပြီးရောဒါကြောင့်ဘုရားယန္နာတို့သည်အေးမဘုံနိဗ္ဗာန်ရလာတဲ့ဆိုရင်တူးတမှုမမအထင်သေးခြင်းမရှိဘူးရှုပ်ချခြင်းမရှိဘူးအစင်အတန်းခွဲခြားခြင်းမရှိဘူးအလုံးလက်ရည်တပြေကြီးတို့ပန်း ဒေသနာတော်ထဲမှာရှောက်ကြည့်ရင်နဲ့အေးပြည်တန်းစာမကဖြစ်တဲ့ယဟန္တာ10ယောက်ကျော်ကျော်ရှိတယ်ပိဒါအဲ့တော့ပြည်တန်းသမ္မာရတဲ့အရဟတမဲနဲ့တထေသမီးရတဲ့အရဟတမဲဟာဒါပဲရွှေရတရားသားဘလောက်တော့ဟုတ်တယ်မဟုတ်လားဟောဘာမှလည်းပြောမလို့ရွှေရတရားသားဘလောက်တော့ကကကဘာရွှေသေးက9သိန်းနဲ့2000ရှိတယ် ဒါကဘာရွှေစီအရာထဲရတော့ငါသိဟုတ်ပလားအဲအဲအဲရွှေသမားတွေကနားလဲပါတယ်ဟုတ်လားသူတို့ကအမြဲတမ်းဒါဆွဲ့နေတာကိုအဲ့ဒီအတိုင်းပဲအခုလည်းပဲမက်ဖို့ဆိုတာရွှေနဲ့တူတယ်သူဘသူလက်ထဲရောက်တဲ့ရွှေဖြစ်ဖြစ်တန်မိုးရှိသွားတာသူတန်မိုးအညီပဲဒါကြောင့်ရှင်ရသားတရောင်းသားလည်းပဲတရားရတာအနုအဝဲလည်းတရားရတာပဲဘုန်းကြီးတို့သာသနာတာကအရှင်တန်းခွဲတာမရပါဘူး ရှင်းတာမခွဲဘူးပြီးတော့သူတို့တတူနေဘယ်သူနဲ့ထမင်းလက်စုံစားရစားရယန္တာထေရီမကြီးတွေပြည်တန်းသမကဖြစ်တဲ့ယဟန္တာမလည်းစားတာပဲသူကပြည်တန်းသမဘဝဆိုတာခုနကပြောပြီးပြီတပုတ်ဥလိုက်နေတာပစိအိမ်တပုတ်နှိမ့်လက်မြင်လက်တက်လိုက်ကြားလိုက်မှန်ရလားအေးအခုကတွေ့တဲ့တကွက်ကိုကြည့်ပြီးတော့လူတွေကအရှင်းမြင်တယ်ဟလားအရှင်းနိုင်တယ်ပြောနေရတာအမှန်တော့ကြည့်အခုကုဏ္ဏကေဒီကိုဘဝမှာ အနိတ်အမြင့်အရှင်းအတက်နဲ့ရှောက်လန်းခဲ့ရတာမဟုတ်လားကြည်သာဘုရားမယ်တော်ကြီးမဟာမာယာဒေဝီတို့နဲ့သူကလက်တွဲခဲ့သေးတယ်မိရိတော်ဂေါရမီနဲ့လက်တွဲခဲ့တယ်ဝိသခန်ကျောင်းမကြီးနဲ့လက်တွဲခဲ့တယ်ပတာစာရာတို့နဲ့လက်တွဲခဲ့တယ်ဗျအဲ့ဒါကြောင့်ဘဝကိုနှိမ့်ကြလို့လည်းပဲအာမရော့ပါနဲ့မိမိရဲ့စိတ်ထားစင်ကြယ်အောင်တော့ကြိုးစားရမှာပေါ့မှန်လား ဒါကြောင့်ဘုရားက အရှင်းကြီးအောင်ဆိုပြီးတော့ဘုရားတိုင်းဘုရားတိုင်းပြောခဲ့တဲ့ဇာကတို့ everybody ဆိုတာဘာခေါ်တာတော့အလူသားတိုင်းလူသားတိုင်းအခု every ဗုဒ္ဓဘုရားတိုင်းဘုရားတိုင်းကပြောခဲ့တဲ့ဇာကတမှုရဲရဲ့အဲ့ဒါဘာလဲသာဝပပသာအကရဏအကုသိုလ်ဟုသမျှမပြုရရှောင်ပါ ကြီးပွားရေးကြီးပွားရေးလူမှုရေးအိမ်တော်ရေးပညာရေးကျမ်းမာရေးနိုင်ငံရေးဘယ်ရေးကြောင့်မှအကုသိုလ်မပြုပါနဲ့ကုသလသာဝမသမ္မာရာကုသိုလ်ဟုသမျှမယအယပြုပါကုသိုလ်သာရမယ်ဆိုရင်တဲ့တုံးအောင်ကျွရင်သာတုံးပြီတယ်လူအောင်ကျွလို့လူမပြီဘူးဒါပေမဲ့ဒုလူတွေပုရုသင်တဘာဝတွေကကောက်ကျစ်တယ်ရှင်းလဲတယ်မယုဖြောင် အရင်အရင်တာမန်နေ့တုန်းကဖြစ်တဲ့အိတ်တွေဝင်ထွက်သွားလာစားတော့ပြောဆိုရမောတဖိုင်ကကုသိုလ်လုပ်မယ်ဆိုတော့ကိစ္စများလို့သူ့ကိုမဖိတ်မင်းဒီဘက်ကစောင်းတန်းစောင်းကန်းနဲ့နှုတ်သီးကြီးစီငါလောက်ရင်းနေတဲ့လူဘယ်ရှိသေးလဲငါမှမဖိတ်ဖဲနဲ့သူကငါကိုတော့သတိမရဘူးသွားဘူးဟဲ့ကောက်ချစ်တာငကိုတော့ကတော့သူ့မခေါ်ဘဲနဲ့ဝင်ထွက်သွားလာအရှက်မရှိဟိုဘက်ကကိစ္စများလို့အုံနောက်ရှုပ်နေတဲ့အခါကျတော့သူ့လိုလူမဖိတ်ရဘူးလားဆိုပြီးကောက်နေတာလေ မှန်ရလားအရိယာကဒါမျိုးမရှိဘူးဘာလို့ရတဲ့တရားချင်းကခုနကအကောင်အကွေးအလေးနေအကုန်လုံးဖြောင့်ဆင်းအောင်တရားကပြုပြင်ပေးလိုက်တာဘာကပြုပြင်ပေးတာလဲအေးအဲ့ဒါလေးသဘောပေါက်ဗျာဒါကြောင့်တရားရတာဟာအင်မတန်မှကြီးညိုစရာကောင်းတာဒီတရားအထုတ်ခွင့်ရတာလဲကျေနပ်စရာမကောင်းဘူးလားလာဘဝတ္တမေတဲ့ မေငါအငါမလာဘဝတ္တအယတော်လေးစွာဟာဒီလိုဖြောင့်မတ်တဲ့ယူသားတဲ့စင်ကြဲတဲ့ဖြူဖွေးတဲ့တရားအတုခွေရတာငါအယတော်ပြီသွားဝမ်းမြောက်ဝမ်းသာရှိရမေမှန်ရလားအေးဒါကြောင့်မမုံမလွမ်းမမေ့ဘူးမမုံမလွမ်းမမေ့ဘူးတရားရတာသူကျေစုတရား သူနဲ့သာပင်မတွေ့လင်သူနဲ့သာပင်မတွေ့လင်ရပင်တရားရအမထင်ရှင်ရဲ့လေးလေးတံဝေယရှင်ရဲ့လေးလေးတံဝေယဒုက္ခတရားပြဒုက္ခတရားပြရွှေဘုံမောမဆံလေးယရွှေဘုံမောမဆံလေးယမနာဘဝရှိလေမှာ ဝမနာကတံဝေကမယတရားသာတရားရတာသူကျေစုမမုံမလွမ်းမမေ့ဘူးအေးအဲ့ဒါဘုန်းကြီးတို့အဲ့ဒါတနေ့ကပြောမိလောင်မြပွင့်သောပါမိုးသောကျေပြုသင်မင်းကိုနိုင်ယူမဲ့ပါဝေကချင်း တိုက်ပွဲဝင်ဆိုတော့အဲ့ဒါဘုန်းကြီးတို့ရဲ့ကိုယ်ပိုင်တရားအေးပြီးတော့အခုဘုန်းကြီးတို့ရွတ်ပတ်တဲ့လင်္ကာတွေဆိုရင်တခြားဆရာတော်ကြီးတွေရေးထားတာရှိရင်တော့အလေးပြုတိုင်းအဲ့ဒီဟာပဲသုံးအဲ့လိုမှမဟုတ်ရင်တော့ကိုယ်ပိုင်ရေးတာတွေပဲဖြစ်ပါတယ်နည်းနည်းလေးဘုံဝင်မြင့်ကြည့်တာပေါ့လေဟုတ်လားအဲ့ခိုက်ရှိပါသေးဗျာဒါကြောင့်တရားဓမ္မဘောင်တဲ့ကိုဖြောင်းဖြောင်းတန်းတန်းရောက်သွားပြီဆိုရင်မျက်နှာအိန္ဒြေအနေအထိုင်စိတ်နေသဘောထား အားလုံးဖြူစင်မြင့်မြတ်ရှင်းကျဲသွားတာမှန်ရလားအဲ့ဒါကြောင့်ဓမ္မများကြိုးစားပြီးတော့အာထုကြိုးစားပြီးတော့အာထုသူညာရောက်ရင် သူအရှင်ဒိဋ္ဌိတွေဒိဋ္ဌိတွေပယ်မယ်ဒိဋ္ဌိတွေခွာမယ်အဲသူညာရောက်ရင်လိန်ကောက်တဲ့ဟလားညစ်ပေးတဲ့အရာဌာနတွေတရားညာနဲ့ဆေးဆေးချစ်ချစ်ဖွတ်ဖွတ်ဖွတ်ဖွတ်လျှော်သွားတာအရိယသူရမြင့်မြတ်သော ဖြူစင်သောအထက်တန်းကြသော အရိယာနှစ်ပါးရောက်ရဲ့အရှင်တန်ခွဲခြားတာမရှိဘူးအရှင်နိုင်တာလေးအရှင်မြိတ်တာလေးမရှိဘူးအားလုံးတသားကြီးပဲမှန်ရလားအေးရှင်ရသာလက်ထက်ကရွှေတတိလက်ထက်ကရွှေရွှေ15ပဲသား16ပဲသားပြည့်ရင်သူ့ရဲ့တန်ဖိုးအညီပဲပြည့်တာဟုတ်လားအဲ့ဒါပဲတရားဟာလည်းဒီတိုင်းပဲရွှေကိုလောကပြောကြတယ်မသေးတတ်ရွှေဟာ မသေးတာဒါကြောင့်ရက်ွက်တွေမြို့တွေမီးလောင်သွားတယ်အသားတွေအုပ်တွေသစ်တွေသွတ်တွေဟုတ်လားအကုန်လုံးပြာဖြစ်မီးသွေးပဲဖြစ်ပြောင်းသွားတယ်မဟုတ်လားရွှေကြတော့မပြောင်းဘူးဒါကြောင့်အိမ်တွေဘာတွေမီးလောင်တခါတည်းတရင်တည်းစကားနဲ့ထည့်ကြရွှေမိုင်းရတယ်သူကမပြောင်းဘူးအဲ့ဒါကြောင့်တရားဓမ္မဟာအမတ မသေးတတ်ဆိုပြီးတော့ရွှေနဲ့အများသိတဲ့ရွှေနဲ့နှိုင်းခိုင်းပြီးတော့ပြကြတော့ဒါကြောင့်အခုဒုပရိသတ်တွေကဘာရှာနေကြတာ ဟုတ်ပါတယ်ရွှေရှာတာပါဟောမကြည့်ပါလားပုရုဇဉ်ဆိုတော့လက်လက်ထွက်သွားတာဟောကတော့မဟုတ်ဘူးဟုတ်တယ်ရွှေရှာတာဒါပဲလေဘာရှာတာတရားရွှေရှာတာရဲရဲတင်းတင်းရှိမှဘောမှန်ရလားအေးဒါကြောင့်ရွှေဟာလောကမှာကဘာမှာအသုံးအဝင်ဆုံးမဟုတ်လားတရားဟာလည်းပဲအသုံးအဝင်ဆုံးပဲလူတို့လူတန်းစားမကွဲခြားဘူးအစင်အနိုင်အမြင် မခွဲခြားဘူးအယုတ်အလားမခွဲခြားဘူးအာလုံးတသားတည်းတမှုတည်းပဲမှန်ရလားအေးအဲ့ဒါကိုဘုန်းကြီးတို့တရားတော်မှာများအထုသတိထားပြီးတော့ကိုယ်ဘဝမြင့်တင်ရေးဟာဒီတရားပဲလို့ဆိုတာဝိပဿနာအကျိုးဆုံးတကောကုန်ဆိုတဲ့အမည်နဲ့ပြောခဲ့ပြီဗျာအခုကုဏနာဂိရိယဟနာထေရီမဘဝရောက်တော့သူ့ရဲ့နောက်ကျောင်းသမိုင်းတွေအကုန်လုံးပျောက်သွားတာပဲသူ့ကိုမေးတော့ရောမျက်နှာပြက်တာရှိသေးရဲ့ အတန်းတုံနာတွေမရှိတော့နှုတ်ခမ်းလေးလှုပ်လှုပ်ရွရွရှိသေးလားကြည့်တော့ရဲရဲတင်းတင်းဖြောင်ဖြောင်မမစစ်ချင်းကြဲကြဲအေးအေးလူလူဗျာအဲ့ဒီကဖြစ်ချင်စရာသိကောင်းတာပဲမှန်ရလားအေးအဲ့ဒါကြောင့်ဘုန်းကြီးတို့တရားတော်မှမြတ်အဲ့ဒီသကုံလှကေပီမြရသွားတဲ့အရဟတဘုကိုရည်ရွယ်ပြီးတော့ခနေ့ဘုရားတဲ့ကြောင်းဆောင်ရှင်မြူရငါဝါစတင်ငါကတိန်တင်ငါအာအာယုစွာနေစွာချွေ လေးဓာကြောင့်သိဏောမင်္ဂလာဓမ္မဘုဒ္ဓဝေယဝိဆဆိုပြီးတော့လှူဒန်းကြတာအဲ့ဒီယဟန္တာဖြစ်ဖို့ဘာဖြစ်ဖို့အဲ့တော့မိတွေတော့ခေါတမိပြိဋိဘံစံတော်မူမယ်ဆိုပြီးမြတ်စွာဘုရားသွားလျှောက်အဲ့တော့အခြားခြားသောပုဂ္ဂိုလ်တွေဟာမိမများအာဇာနီမိတွေတော့ခေါတမိအမျိုးသမီးတို့လောက ခေါင်းဆောင်ရှိသွားဖို့မသေးပါနဲ့နေပါအောင်တားကြမတားနဲ့ချစ်သားတို့ချစ်သားတို့အမေတို့ ပြုတ်ရတဲ့ကုသိုလ်တွေကဒီအရဟတဘုနိဗ္ဗာန်အတွက်ပြုတာဒါဟာပျော်ရမဲ့ပွဲငိုရမဲ့ပွဲမဟုတ်ဘူးတဲ့မိရိတော်ဘောရမီပြိဋိနိဗ္ဗာန်စံဃန်ဒီမှာယဟန်တန်ဃာတော်များပြောခဲ့တာဟာသကာလောတဲ့ အယံကလောဤခကလဇီဝိကအမကံငါတို့ဤဟာသကလောပြောတပြုံပြုံမောမဆုံးမဲ့အပြောဆုံးဖြစ်ရမဲ့အချိန်ကာလဇီဝသာတော်တို့ဖယားဒီသိန်း300ထီကြီးကို ပေါက်ချင်လို့ထီထိုးတော့ပေါက်တော့ဘယ်နဲ့နေမလဲအဲဒီလိုပဲတဲ့ဗျ အခုအမေတို့တတွေပြိနိဗ္ဗာန်သံဖို့ရဆိုပြီးတော့ဘုရားတဲကြောင်းကြောင်းခြင်းမိဟငါဝါသုသင်္ကန်းကတိသင်္ကန်းပြုရတာဘဝဏီကုံ၆သွားလို့နောက်တဘဝအသစ်တည်းမဖြစ်သဖြင့်ထိုဘဝရဲ့လောကဓာအဆိုးအကောင်းတွေတွေ့ပါဦးမလားအမတွေ့မှတကယ်ငြိမ့်ပါဘဝလောကဓာဆိုးတွေနဲ့တွေ့ရင်စိတ်ညစ်ရစိတ်မထိန်နိုင်တဲ့ပုဂ္ဂိုလ်တွေဟာဒုစရိုက်တွေတကအသစ်ကျူးလွန်တတ်ကြတယ် ဘုရားယဟနာရိယသူတော်ဇွနေကြတော့ဘယ်လိုအဆိုးလောကဓာတ်နဲ့တွေ့လို့မှမဖြုံတော့မတုံလှုပ်တော့အေးချမ်းနဲ့တည်ငြိမ်နေမှန်ရလားအေးဒါကြောင့်ဒီတရားအေးချမ်းတဲ့တရားကိုတို့အထုခွင့်ရတယ်အဲဒါအနည်းနဲ့အဝိအနည်းနဲ့အများ အရင်နဲ့နောက်သာကွာမယ်လို့အဲ့ဒီလိုတက်ကြွသောစိတ်နဲ့ကြံတဲ့နှစ်ရက်ကိုပတ်စိတ်ကြီးဖြစ်အောင်လူစိတ်ပြောက်အောင်မှဘာစိတ်ပြောက်အောင်မှလူစိတ်ပြောက်အောင် လူစိတ်ပြအောင်များတော့ကိုတော့ခွေးလိုထဟောင်ရမလားဆိုမဟုတ်ဘူးမတ်စိတ်ကြီးဖြစ်အောင်လို့သွားလဲရလဲထိုင်လဲအိတ်လဲစားလဲယူလဲပေါက်လဲအဲ့ဒါပဲမတ်စိတ်ကြီးပါပဲသေးဒီလိုဆိုရင်တိတ်ပေါ်ပါပြီးတော့လစ်လာယူတပြည့်တပြည့်တအေးအေးနဲ့ဆိုပြီးတော့နိဗ္ဗာန်ရောက်မယ်မဟုတ်လားခိုင်းဆိုကုံနလကေတိ ထေရီမာလိုအမျိုးသမီးအမျိုးသားကျူစာရှိလိုလက်အတွက်ကျင့်လျက်အရှင်တဲ့မဖို့ရအောင်ခြင်းသာသနာနှင့်ယုံပြီးကို ရှုရမှကြနောက်ကြနေမယ်အတူတူပဲသူလဲလူွယ်ကုံနလကေတိဟာဘာလဲရှင်သာရိပုတ္တရာဟာရှင်မမောက္ကလာအတူတူပဲသူလဲလူွယ်သူရလုံးမကိုမရလေတဲ့ များတဲ့အာနဲ့ရှက်ချက်ပွဲတို့လူငယ်တို့ဘာသာဘာဝထုတ်တိုးတာဖန်ခုံတာစက်ထုတ်ပြေတာမကစားကြဘူးလားရှုံတဲ့လူကဘာတို့လက်ညိုးလေးကွေးလိုက်ဆန်းလိုက်နဲ့ဟုတ်လားအေးကြောကြောရှက်ပါတယ်ရှက်ပါတယ်ပေါ့မှန်ရလားအေးအဲ့ဒါသူရလုံးမကိုမရလေတဲ့သူရလုံး များတဲ့အာနဲ့ရှက်ချက်ပွဲလာခဲ့ပါကွယ်မာတဲ့အခါဘာကိုငဲလို့ကြားတဲ့နေတာဘယ်လင်မသားမယားကိုညာသူ ညင်းစေဆင်းရဲရတွေကြာဒီနေ့ကပြောခဲ့ပြီးမယားဖြစ်မယားချစ်လို့ငွေခွေနွားလူဆိုပြီးတော့မိမကတဘဝမှာမကောင်းသူကမြဘဏ္ဍဘဝပြောင်းရငါဘဝပြောင်းရတယ်မယားကညင်းဆဲလိုက်တာမှန်ရလား အေးဒါကြောင့်ရှုကြမှတ်ကြနောက်ကြနေမယ်ရှုကြမှတ်ကြနောက်ကြနေမယ်အတူတူပဲသူလဲလူကွယ်သူရလို့မှကိုမရလေတဲ့မြားတဲ့အာနဲ့ဆက်ဆက်ပွဲလာခေပါကွဲ့မာတဲ့အခါ ဘာကိုငဲ့၍ကြာတဲ့နေတာဘယ်လင်ဘယ်သားမယားကိုညာသူညင်းရဲ့ရှင်ရဲ့ရက်တွေကြာအေးဒါကြောင့်ပြိဿလူသေးတော်လဲနာမမသေးတာဟောဒီဝိပဿနာ အကုဏဏကေတိတို့တည်သွားတဲ့နှစ်ပေါင်း2522နှစ်ရှိပြီသူ့နာမည်သေးပလားသေပါဘူးခဏအဲ့ဒီကျမ်းလာတယ်မှာအထင်ရှားရှိတယ်သူတော်ကောင်းတွေရဲ့ပါဇက်ထဲကနေပြီးတော့သူတို့နာမည်တကြောကြောခေါ်လို့အတုယူကျင့်သုံးရကြမယ်လို့ပြောနေတယ်မဟုတ်လားဒါကြောင့်လူသားသေးပေမဲ့နာမည်မသေးတဲ့တရားတရားအမတော်ဝိဇ္ဇနိမယသမိသားနဲ့ပြောရင်လူမသေးပေမဲ့ အဲနာမည်သေးနေပြီအဲ့တော့ဒုပရိသကသေခြင်းသလားရှင်ခြင်းသလားအဲရှင်ခြင်းရဲ့ဝိပဿနာဓမ္မ9မိနစ်မြအထုရှုပွား၍အဖြိရပါသို့ဗျာဒေမလင်ခွေကထိုင်နေပါဖြောင်းစွာခါကိုထားမလောဣန္ဒြေငြိမ့်ငြိမ့်နေ လွင်ပါမျက်စိမိတ်ပါဟောင်းတဲပါဝံမာစိတ်ကိုထားဖောင်းနာပိနာစိတ်ဆိုင်ကာမပါယောဂီများလက်ဥဖြစ်မျက်စိမိတ်ခေါင်းလေးတဲတဲ့နေခါလေးစမ်းသပ်ထားရင်ဝင်ရမှာဘယ်လဝါဘောညာလဝါဖြန့်တင်လက်မထချင်းထိတာခန္ဓာတကူလုံး စိတ်ကလေးနဲ့မှန်ကြည့်လိုက်ထင်ရှားတာရှိရင်တော့ထင်ရှားတာမှဘာမှမထင်ရှားရင်လေရှုလို့ဝါမင်္ဂလိဖောင်းလာရင်ဖောင်းတယ်လို့စိတ်ဆိုစိတ်မှန်နဲ့မှသာမထွက်ဒါသာကမလောက်ရဘူးပိန်သွားလေထုတ်လို့ပိန်သွားရင်ပိန်တယ်လို့စိတ်ဆိုစိတ်မှန်နဲ့မှဒါသာကမလောက်သာမထွက်ရဘူးအဲ့တော့မှစင်တန်လေးတွေကဖောင်းနေပိန်နေဖောင်းနေပိန်နေခိုင်ရှင်မရှင်မရင်ဖြင့် သတ်မှတ်တဲ့အချိန်ပြီးသွားပါပြီ။ဒါကြောင့်အဲ့ဒီနီလေးအတိုင်းဘုန်းကြီးတို့စခန်းသိမ်းလို့မိမိတို့ရွာရအိမ်ကြီးရရောက်သွားရင်လည်းပဲဒီမြင့်အချိန်မှာအားလားလို့ထားအိတ်တဲ့အချိန်ဟာကိုးပိုင်းအချိန်ဖြစ်လို့တဖောင်းရရတပိန်ရရရှုမှတ်မှုလေးနဲ့တဖြည်းဖြည်းအစ်ချက်သွားကြမယ်ဆိုရင်ဟိုတစ်ဆက်ချောင်းအောက်ရာဝဲအိုးကြီးပက်လက်လန်ထားပါကကြပါများတော့ဥပိတကဲ့သို့ ဓမ္မချင်းဓမ္မချင်းပါရမီတွေပြည့်ပြီးတော့မဘုနိဗ္ဗာန်သည်အနည်းနဲ့အဝိအနည်းနဲ့အများအရင်နဲ့နောက်သာကြမယ်တို့မဟုတ်ချရောက်ရတော့မှာပါလားလို့တက်ကြွသောစိတ်နဲ့ကြိုးစားကြပါလို့အမှားစကားပြုရင်ဂိုင်းစုပေါင်းရင်စုတောင်းရေချက်ချမြပေးဝေချသို့ရှင်ဖရာဤတော်များသည်ဥပဝင်းတော်အုံးခြင်းမိသားစုတို့နှင့် စိတ်ဓုကိုမြညီညွတ်ကြလျက်6000ကြတို့ဖြင့်ဘုရားမှုရှိအင်္ဂါတော်တရားကျော်ယောဂီများနှင့်လောအာဘိတို့အားနာနဲ့အာယုသွန်းတို့ဖြင့်ရေစင်တော်သွန်ဖြန့်၍လူရညပါကုန်၏ ဦးလှဆွေဒေါခင်ဆင့်မိသားစုတို့နှင့်စိတ်သူကိုမြညီညွတ်ကြလျက်တသိန်း2000ကျပ်တို့ဖြင့်ရာမှုရှိတန်ဃာတော်တရားကျော်ယောဂီများနှင့်လူအဘိရောအာနေစွမ်းမောခြင်းချိုခြင်းဩဇာ ခြားပြားတို့ဖြင့်ရေစင်တော်သွန်းပက်၍နှစ်သက်ကြည်ပြူလူထံမာကုန်၏ကိုအောင်ဆိုးလွင်မမူမူတန်မိသားစုတို့နှင့်စိတ်တူကိုမြညီညွတ်ကြလျက်နှစ်တောင်းကြတို့ဖြင့်ဗျာမရှိ ံဃာတော်ယောဂီများနှင့်ရုပ်အားပေတို့အားညနေအခါချိုရီတို့ဖြင့်ရေစင်တော်သွန်ဖြန်၍လူဒန်းမာကုန်၏သူမတပါအခြားသောလူရှင်ဆဲဦးတို့နှင့်စိတ်တူကိုမြတ် ညီညွတ်ကြလျက်လေးထအမျိုးသမီးဆောင်နဝကမ္မတိမ်ချောင်းဆောင်ကျမ်းမာရေရေမိဝေယဝိဆာတို့ဖြင့်ဤသတော်သုံးချ၍အာရဝန္တာဒုရညပါကုန်ဤသရဏဂုံသီလ ဆောက်တည်ကြလျက်ချက်ပြုတ်ကြွေမွေတန်ရှင်ရေတို့ဖြင့်လိုအပ်ပေကြပါကုန်၏မလွမ်းပေမဲ့မမေ့ပါခေါ်တရားတော်ကိုနာကြကြလျက်ကြောင်ထိုင်ရသွားရှုမှတ်ပွားကြပါကုန်၏ဤသို့ပေါင်းစု မြတ်ကောင်းမှုကြောင့်လူရှင်များရည်ညွှန်းထားသည့်ဒေါခင်ပွားဤမိဘနှစ်ပါးနှင့်သာမောင်တန်ထိုက်ဥဖို့ရွှံဥဖို့ရှံဒေါ်မတင်မိခင်ကြီးဒေါ်တန်းရွှေနှင့်တကွာတပည့်တော်တို့ဤဘဝပြောင်းသွား မိဘရွှေမျိုးများတို့သည်ဖြစ်ရဘဝကသာဓုခေါ်လျက်သူဂတိဘဝရောက်ရှိကြပါစေဖြစ်ရဘဝ၌ချမ်းသာဒုက္ခရရှိကြပါစေသာဝိတော်တို့လည်းရှင်ငြိမ်ရာ နိဗ္ဗာန်ကိုမြင်မြတ်စွာမြတ်မောပြုရပါလို့ဤဒီကောင်းမှုဖို့ကိုအာလုံးသောသတ္တဝါတွေအားမြည်တူရစေမြတ်ပေးပြီပါကုန်၏မြတ်ရ၍ကိုယ်စိတ်နှပြကိုယ်စိတ်နှပြ ချမ်းသာကြပါစေအမြဲအမြဲ သဖြင့်စိတ်ပါလက်ပါအင်တိုင်းအာရာယိထိုင်လိုက်လဲလဲအထုတ်ပြသဖြင့်ကိုနှုတ်စိတ်ဝမ်း